ဒီလိုဟောကြားရတာအခုဆိုအချိန်အောင်20မြောက်တာအချိန်20မြောက်ဆိုတော့ဒါအပတ်စဉ်ဆိုတော့5လကြည့်ပြီးပေါ့5လတိုင်တိုင်ဟောကြားခဲ့တာသို့တော့ဝိပဿနာလုပ်ပေးတရားလို့ဆိုပေမဲ့ကျင့်တင်ပိုင်းတွေကိုတောက်လျှောက်သွားရတာဆိုတော့တကယ်ရုပ်ပရမတ်နံပရမတ်ဒီကိုဒါလေ့လာသုံးသပ်တဲ့အပိုင်းတို့ယုံနံပရမတ်တွေကိုလက္ခဏာရေးသုံးနံတင်ပြီးတော့ဝိပဿနာ ရှုပွားတဲ့အပိုင်းတော့မရောက်သေးဘူးပေါ့သို့တော်လည်းအချိန်ကာလတစ်ခုကြာလာတဲ့အခါမှာဒီရှုခွက်ဒီအပိုင်းနဲ့ရောက်လာမှာအဲတော့ဦးဇင်းတို့ဒါလေးကိုပဲခုရောက်တဲ့နေရာကဆက်ပြီးသွားကြရအောင်အဲတော့ဝိပဿနာလူပိတရားဆိုတာနဲ့တပြိုင်တည်းပေါ့ဒါတို့ဒကာကြီးတွေဒကမာကြီးတွေနဲ့ဒီဝိပဿနာဆိုတာကတော့ဒါအင်္ဂလန်အရင်းကြီးနေတာဖြစ်တော့ဝိပဿနာကိုကျင့်တယ်ကိုကျင့်မယ်ဆိုရင်အခြေခံအကြောင်းတရားတွေမိမိတို့ကအခြေခံကျင့်နေတယ် ဒါလေသဘောပေါက်ထားရမယ်ဘယ်ကျင့်နေနေတဲ့အတိုင်းတော့ငါတို့ကျင့်ရမကျင့်နိုင်သေးတာပဲရှိမယ်ကျင့်ရမယ်ဆိုတာကို သိထားဖို့လိုတယ်ပေါ့အဲ့တော့ကျင့်စဉ်ပိုင်းကိုပြောကြမယ်ဆိုတော့ဒါလည်းဝိသုဒ္ဓိခုနှစ်ပါးကျင့်စဉ်လေးကိုဒါပြန်ပြောကြရအောင်အဲ့တော့ဝိသုဒ္ဓိခုနှစ်ပါးဒါအချိန်20လောက်နာပြီးပြီဆိုတော့ဒီထက်မှတို့တက္ကကြီးတွေတက္ကမကြီးတွေအတော်တော့နာရီဝနေလောက်ပါပြီအဲ့တော့နံပါတ်1သီလဝိသုဒ္ဓိ ဟောပြီးတော့နံပါတ်2စိတ်တဝိတ္တုနံပါတ်3ဒိဋ္ဌိဝိတ္တုနံပါတ်4ကင်္ခာဝိတနာဝိတ္တုနံပါတ်5မက္ခမက္ခဉာဏတတနာဝိတ္တုနံပါတ်6ပရိပဒဉာဏတတနာဝိတ္တုနံပါတ်9ဉာဏတတနာဝိတ္တုဆိုပြီးတော့ဒါဝိတ္တု9ပါးအစဉ်တိုင်းကြည့်ရမယ်လို့ဒီလိုလဲသဘောကျနှစ်ချက်ထားအဲ့ဒါမှသီလဝိတ္တုဆိုတာကိုကျင့်တရားတွေကိုပြောပြီးတော့စိတ်ဓာဝိတ္တုဆိုတဲ့အပိုင်းမှာ ဒါတမထကျင့်စဉ်ကိုပြောတယ်တမာတိထူတော်မှုကိုပြောတယ်ဒီလောက်နားလည်ထားရမယ်။ဟောပြီးတဲ့အခါကျတော့ဒိဋ္ဌိဝိတ္တုဆိုပါပြောအယူခဲ့စင်ကြယ်ခြင်းဉာဏ်မြင်ခဲ့စင်ကြယ်ခြင်းအဲ့ဒီဒိဋ္ဌိဝိတ္တုဘိုင်းမှာယုတ်ဒီနန်းနေတည်အောင်ကြိုးစားရမယ်။ဒီလောက်တော့ဒါခက်တူတူနဲ့မှတ်မိထားရမယ်။ဟောပြီးတဲ့အခါကျတော့အဲ့ဒိဋ္ဌိဝိတ္တုပြီးလို့တဆင့်တဲ့ကင်္ကာဝိတ္တနာဝိတ္တုဘိုင်းဟောကင်္ကာဝိတ္တနာဝိတ္တုဘိုင်းမှာ ထိုယုတ်ဒီနံနေဒိဋ္ဌိဝိတ္တုပိုင်းမှာသိသိခဲ့တဲ့ယုတ်ဒီနံနေကိုအဲ့ကိင်္ဂဝိတ္တနာဝိတ္တုပိုင်းမှာဖြစ်စီတဲ့အကြောင်းတရားထိုယုတ်ဒီနံနေကိုဖြစ်စီတဲ့အကြောင်းတရားကိုဒီမိမိတို့ကသိအောင်ကြိုးစားရင်ဒီယုတ်ဒီနံနေဒီအကြောင်းမှန်တဲ့တဲ့ပေါ်ပေါက်လာတာမဟုတ်ဘူးတကူးစဉ်ခံစင်းခြင်းကခံစင်းလို့ပေါ်ပေါက်လာတာလည်းမဟုတ်ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားလို့ဒီလိုနားလည်တဲ့အခါမှာဒါတန်တရားတွေကင်းပြောက်သွားတာတန်တရားတွေတန်တရားတွေကိုကျော်လွှားလုံမြောက်သွားတာဒါကိုကင်္ဂဝိတ္တနာဝိတ္တု ဟောအဲ့ဘိုင်းဒီဒါညာတပညာပိုင်းမှာဒါဒါညာတပညာပိုင်းထဲမှာအကျုံးဝင်နေတိတင်တိထိုက်တဲ့တရားတွေကိုဒီဘိုင်းမှာသိရတယ်ရုပ်တရားသိဖို့လိုတယ်နာမ်တရားသိဖို့လိုတယ်ပရမဉာဏ်ပြင်စိုက်တဲ့အထိဟောပြီးတဲ့အခါကျမှဒုယုံနာဓမ္မတွေကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေသိဖို့လိုတယ်ဟောဒါကညာတပညာကနာမရူပပိစေရဉာဏ်နဲ့ပိစေရပိကဉာဏ်ပိုင်း အဲ့ရနေတဆင့်တက်ပြီးရုပ်ရုပ်တွေနဲ့နေတဲ့တိပိအကြောင်းတရားအကျိုးတရားလည်းတိပိဆိုတော့မဟာမက်ကမက်ကဉာဏတတနာဝိတုဒ္ဓိပိုင်းတက်ဒီဘိုင်းမှာတော့ဒါဝိပဿနာစပြီးတော့ဒီတဏပညာကဒါလက္ခဏာဤသုံးတန်ဒီနိယုံနံဓမ္မသင်္ခါရတွေကိုဝိပဿနာရှုပွားသုံးသပ်မယ်။ဟောအဲ့ဒီတဏပညာကပြီးလို့သူမကမကဉာဏတတနာဝိတုဒ္ဓိပိုင်းမှာဝိပဿနာကိုသမတနာဉာဏ်နဲ့သုံးသပ်မယ်။ဥဒိယပြဉာဏ်နဲ့အဖြစ်အပျက်တွေကိုရှုလို့ဥဒိယပြဉာဏ်အနုပိုင်းလေး တော်တော်တွင်တွင်လေးရှုလာပြီဆိုရင်အဲ့ဒီမှာဝိပဿနာရဲ့အန္တရာယ်ဒီအယောင်လင်းဒီဗီတိနှစ်သက်မှုတွေဒါတွေပေါ်လာမယ်ပေါ့အဲ့ဒါတွေကိုကြော်လွှားလွန်မြောက်အောင်ဆက်ပြီးတော့ပရမတ္ထတတကိုပဲမိမိကအာယုံယူပြီးလက္ခဏာကြီးသုံးတယ်တင်းရင်အဲ့ဒီမှာဝိပဿနာဉာဏ်ဒီဥရိယဘိယဉာဏ်အရင်ပိုင်းကူးမယ်ဒါဆိုရင်ပြိပရာဉာဏတတနာဝိတုဒ္ဓိလမ်းမှန်မှန်ကိုသိပြီကျင့်စဉ်မှန်မှန်ကိုသိပြီရွေးချယ်ပြီးတော့မိမိကရှုပွားနိုင်ပြီ အဲ့မှာตายရနေလို့မရဘူးအယောင်လင်းလောက်နဲ့ตายရလို့မရဘူးပီတိလောက်နဲ့ตายရလို့မရဘူးမိမိကလုပ်ငန်းစဉ်ဆက်သွားမယ်ဆိုကျင့်တင်ကိုတို့ပရမတ္တတဏ္ဍာတွေကအဖြစ်အပျက်ကိုတွင်တွင်ကြီးအာရုံယူပြီးတော့လက္ခဏာရေးသုံးတဲ့ဒေတာဥဒ္ဒယပြညာအရင်မှန်ကုပြီတလို့ပြောအဲ့ရတစင့်တက်ပြီးဒါရှုလိုက်တာကတော့ဥဒ္ဒယပြညာအရင်မှန်ကနေပြီးတော့ဖြစ်ပျက်ကိုရှုနေတဲ့ဉာဏ်ကထက်တန်လာတဲ့အခါမှာအဖြစ်ကိုလွတ်ပြီးတော့အပြတ်တက်ပဲရှုမယ် အဲကနေဘင်္ဂဉဏ်ဗျာဉဏ်အရိနဝဉဏ်မောဇိတုကမြဒါဉဏ်ပရိသင်္ဂဉဏ်သင်္ဂရုပ္ပကဉဏ်ဆိုတဲ့ဒီဉဏ်တွေအစဉ်အတိုင်းတက်သွားမှုဒါကိုပရိပဒဉဏတဒနာဝိသုဒ္ဓိခန္ဓာမှာအကျုံးဝင်နေတယ်ပရိညာကကြည့်ရင်တော့ဒါညာတပရိညာပိုင်းပါဟနာပရိညာပိုင်းပေါ့ဝိပဿနာအခိုက်မှာတော့ဒါတရင်ကကိလေသာတွေပေရှားထားပါအဲလိုနဲ့တခါလေးရှုလိုက်လို့သင်္ကာရုပ္ပကဉာဏ်နေပြီးတော့အနုလောမဉာဏ်ကောရပုညာကုပြီးဟိုဘက်ကမဲ့ဉာဏ်ပုညာစိုက်မယ်အဲဒီမဲ့ဉာဏ်ပုညာနဲ့ ပြစ္ဆဝကနာဉာဏ်တွေကတော့ဒါဉာဏတတနာဝိသုဒ္ဓိဘိုင်းပေါ့အဲ့ဒီဘိုင်းလေးတွေရောက်ရင်တော့ဒါကဟိုပို့ပြီးတော့ကျင့်ကျင့်ပြတ်ပြတ်တာဟောကြအနာကြကြတာပေါ့အဲ့တော့အဲ့ဒီဘိုင်းညမှာမဉဏ်ပူဉဏ်နဲ့ဒါမမိတို့ကနိဗ္ဗာန်ဆိုတဲ့ဒုလာတောင်းတနေတဲ့ဆင်းရဲဒုက္ခတွေကုံဆုံးရအငြိမ့်တတ်ကိုဒါဓမ္မဒိဋ္ဌိဉာဏ်ပညာနဲ့ပေါ့ကိုယ်တိုင်မျက်မှောက်ပြင်ပေါက်ပြီးသိမြင်ပြီဒါစက္ကုဝိညာဉ်တရားမဟုတ်ဘူးဒါနိဗ္ဗာန်ဆိုတာမနောဝိညာဉ်တရားအဲ့ဒီမှာကိုယ်ပိုင်ဉာဏ်ပညာနဲ့ပြင်ပေါက်သိမြင်ပြီဆိုတော့ဒါ ဒါဉာဏတဒနာဝိတုဒ္ဓိနဲ့ပြည့်စုံပြီလို့ဒါလိုပြောလို့ရအကြောင်းမလို့ဒီလိုဝိတုဒ္ဓိခုနှစ်ပါးကိုတော့မိမိတို့ကအစဉ်အတိုင်းနဲ့ငါတို့ကျင့်ရမယ်ဒါလိုလည်းပဲဒါသဘောကျနားလည်ပြီးနှလုံးသားထဲမှာဆွေးမြေ့ထားရမယ်ဒီဝိတုဒ္ဓိခုနှစ်ပါးရှင်းစဉ်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒါဟောစဉ်လေးကိုပြန်ပြီးတော့သွားကြရအောင်အဲ့တော့သီလဝိတ္တုဒိဘိုင်းမှာတော့ခုနသီလတရားတွေကိုကျင့်သီလတွေပေါ့ကိုကျင့်သီလတွေဆောင်းထင်းတို့ကိုကျင့်သီလတွေဖြူစင်ပြီးဒါ တို့တကကြီးတို့မကြီးတို့၅ပါးသီလ၈ပါးသီလ၉ပါးသီလစသည်အပြင်ပေါ့လေမိမိတို့စွမ်းနိုင်တဲ့လောက်ကျင့်သုံးလို့ကာယကံတွေဝစီကံတွေစင်ကြယ်ပြီဆိုတဲ့အခါညံတော်များဆိုရင်တော့ခုနအင်းသီလကြီး၄ပါးခေါ်တာပေါ့လေဒါတကကြီးတွေဟိုဒါလေးနားကြီးလေးရင်အောင်ပေါ့ညံတော်များတဲ့ဆိုသီလကြီး၄ပါးလို့ခေါ်တယ်အဲ့ဒါပါဠိမောက္ခတံဝရသီလပြည့်ကျင့်ပြည့်ညတ်ထားတဲ့သိက္ခာပုဒ်တွေကိုပါဠိမောက္ခတံဝရသီလခေါ်ပြီးတော့ မျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒိရီကိုစောက်ကြည့်ခြင်းကိုတော့အိန္ဒိရိယတံဝရသီလဟောပြီးတဲ့အခါကျတော့မှအာဇီဝပါရိသုရိသီလဆိုတာတံဝေဝံကြောင့်ဆင်ကြတာတံဝေဝံကြောင့်ဆိုတာရန်တော်တွေတွေ့ဆိုရင်တော့ဦးဇင်းတို့ဒါအဗေဒင်ဟောခြင်းစသည်အပြင်ပေါ့လေစိတ်ကူခြင်းဒါမျိုးတွေနဲ့လည်းတံဝေဝံကြောင့်မပြုရဘူးအနောက်တကပစ္စည်းကိုဒါပြီးပြီးတော့လည်းတံဝေဝံကြောင့်မပြုရဘူးပေါ့ဒါမျိုးတွေ ဓမ္မဝဉ္ဇောင်စင်ကြယ်ရမယ်နောက်လူတွေခိုင်းတာမလုပ်ရဘူးဒီပိုင်းတွေတော့ရှိတာပေါ့ဟောပြီးတဲ့အခါကျပစ္စယတဏိတိရဒီလာပိုင်းဒါပစ္စည်းလေးပါးကိုစင်ကြယ်ပြီးတော့စင်ကြင်ပြီးတော့သုံးဆောင်ရမယ်ဒါပစ္စယတဏိတိတာအပိုင်းပေါ့အဲ့ဒီဒီလာဒီလေးပါးကိုသုံးကြရမယ်ပစ္စည်းတွေကိုဒါဆိုကြပါစို့သင်္ကန်းဆိုလဲစင်ကြင်ပြီးတော့သုံးဆောင်ဆွမ်းဆိုလဲစင်ကြင်ပြီးတော့ဖုံးပေးအကြောင်းဆိုလဲစင်ကြင်ပြီးတော့သုံးဆောင်အစေးဆိုရင်လည်းစင်ကြင်ပြီးတော့ဖုံးပေးစသည်အပြင်ဒီလိုမျိုးပစ္စဝကနာစင်ကြင်ပြီးတော့သုံးဆောင်ရင်ဒါပစ္စယတဏိတိတာဒီလာစင်ကြယ်တယ်လို့ လို့ရတယ်ပေါ့အဲဒါကဒါသီလဝိတ္တုတိပိုင်းအဲသီလဝိတ္တုတိပိုင်းပြီးတော့နံပါတ်2ဖြစ်တဲ့ခုဟောလက်စာပေါ့ဒိဋ္ဌိဝိတ္တုတိအဲစိတ်တဝိတ္တုတိပိုင်းပေါ့စိတ်တဝိတ္တုတိပိုင်းမှာကြတော့ဒါနိဝရဏအညစ်အကြေးတွေဒါကင်းစင်တဲ့စိတ်ကစင်ကြင်ခြင်းပေါ့အဲ့တော့နိဝရဏအညစ်အကြေးတွေကင်းစင်အောင်ဆိုတဲ့အခါကျတော့စိတ်ဓာတ်တွေစင်ကြယ်ဖို့ဆိုတာကကမ္မထအာယုန်နဲ့ကင်းပြီးတော့ဒါမဖြစ်နိုင်အဲ့တော့ကမ္မထအာယုန်နဲ့ကင်းပြီးမဖြစ်နိုင်တဲ့လို့ကြောင့်ကမ္မထတရားတွေအထုတ်တော့ ဒီစိတ်ဓာတ်ဝိတ္တုပိုင်းအတွက်သမထကမ္မဋ္ဌာန်းကိုအထုတ်ရတယ်ဒါကိုစီကိုစီသဘောကျရအဲ့တော့စိတ်ဓာတ်ဝိတ္တုပိုင်းမှာသမထကမ္မဋ္ဌာန်းတွေအထုတ်ကြအထုတ်ကြတော့အဲ့သမထကမ္မဋ္ဌာန်းပိုင်းမှာဦးဇင်းတို့အာနာပါနကမ္မဋ္ဌာန်းကစပြီးဟောခဲ့တာပေါ့ဦးဇင်းတို့ဘယ်ရောက်ဆိုတော့ကတိုင်းနေတဲ့အကုန်ပေါက်ခဲ့ကတိုင်းကတိုင်း10ပါးပေါက်ပြီဆိုတဲ့အပိုင်းသမာဘက10ပါးကတိုင်းက10ပါးအဲ့ဒါပေါက်ပြီဆိုတဲ့သူတော်ကောင်းကိုဒါသရုပ်ရာရကကမ္မဋ္ဌာန်းသွားသင်ပေးတာပေါ့နော်အဲသရုပ်ရာရကကမ္မဋ္ဌာန်းမှာလည်းဦးဇင်းတို့ဗုဒ္ဓနုတ္တိကိုဥစွာသူပြောခဲ့တော့ အခုရောက်ဆက်ကတော့မေတ္တာဘာဝနာပေါ့အဲ့မေတ္တာဘာဝနာဘိုင်းမှာဦးဇင်းတို့ဗာလေးကိုထည့်ထားတော့ဆိုတော့မေတ္တာဘာဝနာနဲ့တခါတည်းဆက်ဆက်နေတဲ့အဲ့ဒါဗြဟ္မဝိဟာရ၄ပါးပေါ့ဗြဟ္မဝိဟာရ၄ပါးကိုခုဒါဟောလဲစအဲ့ဗြဟ္မဝိဟာရ၄ပါးမှာဒါမေတ္တာကရုဏာမုဒိတာဥပက္ခဆိုဒီလို၄ပါးအပြီးကြတဲ့ဘက်ကတော့ဒါဒီ၄ပါးတက်ကအထူးသဖြင့်ဒါ ဒီဓမ္မဝိရဒ၄ပါးကိုပို့ပြီးတော့ဒါဉာဏ်မြင်ရှင်းရှင်းနဲ့တတ်သိနားလည်နိုင်မှုသဘောပေါက်နိုင်မှုဆိုပြီးဒါလက္ခဏာရတ္တပိစုပတ္တံပရတ္ထံဤဒီနဲ့လေ့လာခြင်းကိုဦးဇင်းတို့သွားခဲ့တာမေတ္တာတော့ပြီးပြီပေါ့အဲ့တော့ယနေ့ဒါကရုဏာမုဒိတာဥပ္ပခါကိုဆက်ကြရအောင်။ကဲကောင်းပြီအဲ့တော့ကရုဏာပေါ့။အဲ့တော့ဦးဇင်းတို့စပြီးတော့ဒီကရုဏာရဲ့သဘောပေါ့နော်။ကရုဏာရဲ့သဘောကိုမိမိတို့ကနံပါတ်1ထဲထဲဝင်ဝင်နဲ့နားလည်ရမယ်။ ရေပုံရတော့နားလေတာပေါ့ကရုဏာဆိုတာကျင်နာသနာခြင်းဟောဒီလိုနားလေဒါပေမဲ့အဲ့ဒါကိုတဆင့်တက်ပြီးတော့အဲ့ကရုဏာရဲ့သဘောကိုစာပေတွေမှာဘလို့ဖွင့်ဆိုလေးဒါလေးတွေနားလေအောင်ကြိုးစားမယ်ပြီးတဲ့အခါကျတော့မှအဲ့ဒါကိုဒါလက္ခဏာဒါသာပြစုပတ္တံပရထံနဲ့ထပ်ပြီးတော့လေ့လာကြရအောင်ပေါ့ကဲကောင်းပြီအဲ့တော့ဒီစာပေမှာစာထဲမှာဒီကရုဏာကိုဘလို့ဖွင့်ဆိုတော့ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဘယ်လိုကရုဏာကိုဒီဝိတ္တုဒီမတ်မှာကျတော့ ပရဒုက္ခေတတိတာဒုဏံဟရယကံပနံကရောတိတိကရုဏာဟောဒါကရုဏာရဲ့အတိတ်ပဲလေအဲ့တော့ဗာပြောတာတော့ဆိုတော့ပရဒုက္ခေသူရဘာတို့ဤဆင်းရဲဒုက္ခတိတတိရှိလတ်သောတာဒုဏံသူတော်ကောင်းတို့ဤဟရယကံပနံနှလုံးဤတုံလုံးခြင်းကိုကရောတိပြုတတ်ဤဣတိတတမထို့ကြောင့်ကရုဏာကရုဏာလို့ခေါ်တယ်ဟောကရုဏာရဲ့အတိတ်ပဲလေဒါဖွင့်ဆိုတာနံပါတ်1အတိတ်ပဲပေါ့ အဲ့တော့ဘာပြောတာတုံးဆိုတော့ကရုဏာဆိုတာတဲ့ပရဒုက္ခိသူတစ်ပါးတို့ရဲ့ဆင်းရဲတွေဆင်းရဲဒုက္ခကိုရောက်နေတဲ့တ attva တွေထင်ရှားရှိလာပြီတတိရှိလာဆင်းရဲဒုက္ခရောက်တဲ့ပုံကိုယ်တွေတ attva တွေဒီလိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီသူတော်ကောင်းတဲ့တာဒုဏံသူတော်ကောင်းတို့ဤဟရယကမ္မနာနှလုံးဤတုံလုံးချင်းကိုကရောတိပြုတဲ့ဒီနေရာမှာကရုဏာကိုတက်ရိုက်ပြောကရောတိတိကရုဏာပဲဒါတူတူပြောပြုတ်တတ်လို့ကရုဏာဘာပြုတ်တတ်တာလဲဆိုတော့မှရှိရဝိသေသလေးမပေးလိုက်တာဝိသေသနာလေးမပေးလိုက်တာ ပြုတ်တတ်တယ်ဘာကိုပြုတ်တတ်တာတော့သူတော်ကောင်းတို့ရဲ့စိတ်နှလုံးကိုတုံလှုပ်အောင်ပြုတ်တတ်တယ်ဒီတနည်းအားဖြင့်သူတော်ကောင်းတွေသူတော်ကောင်းတွေဤဒါစိတ်နှလုံးကိုဒါတုံလှုပ်ပြီးတော့ပူပန်သွားအောင်ပြုတ်တတ်တယ်ဟောဒါကိုကရုဏာဒါမှမဟုတ်အဲ့သူတော်ကောင်းတွေကရောဘလို့ကြောင့်စိတ်နှလုံးကတုံလှုပ်တာလဲပြီးတော့ပရဒုက္ခိတတိအာသူတော်ဘာတွေရဲ့ဆင်းရဲဒုက္ခတွေထင်ရှားဖြစ်လာတဲ့အခါအဲ့တော့တူတူပြန်ပြီးတော့နားလည်အောင်ဒါတလုံးစီ အတိတ်ပဲဖွင့်တာပေါ့နားလည်အောင်ခြုံပြောတော့ဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေကိုတွေ့ပြီဆိုရင်သူတော်ကောင်းတွေရဲ့နှလုံးကတုန်လှုပ်တယ်ဘယ်သူကနှလုံးကတုန်လှုပ်သူတော်ကောင်းတွေရဲ့နှလုံးကတုန်လှုပ်တာသူတော်ကောင်းတွေရဲ့နှလုံးသားကတုန်လှုပ်တယ်အဲ့ဒါလေးကတကကြီးဒီတကမာကြီးဒီနေရာမှာဒါအင်မတန်သဘောကျစရာကောင်းတယ်ဘယ်လိုသဘောကျစရာကောင်းလဲလို့မေးတဲ့အခါကျတော့ဆင်းရဲဒုက္ခတွေ့နေတဲ့တတ္တဝါတွေမြင်ရပြီတွေ့ကြပြီဆိုကြစို့ တွေးကြတဲ့အခါမှာဒါကြတဲ့ကိုယ်စိတ်ထဲမှာဘယ်လိုခံစားရလဲကိုယ်နှလုံးသားပေါ့ကိုယ်နှလုံးသားဒီဘလောက်နူးညံ့တယ်လေဒီအပိုင်းရတာဘာလို့ဆင်းရဲဒုက္ခရောက်တယ်သူကသူရောက်ရောက်ပေါ့လမ်းသွားတယ်လမ်းမှာဆင်းရဲဒုက္ခရောက်တယ်ကားပေါ်အောင်ကားလေးတောင်ရှင်လျှော့ကြည့်တောင်ကြည့်ဦးတခါတည်းကိုယ်နဲ့မဆိုင်လို့မောင်းသွားတယ်ဆိုရင်ကိုယ်နှလုံးသားဒီဒါဒီတတ္တဝါတွေအပေါ်မှာဟိုဆင်းရဲညှို့ညင်မှု တနည်းအားဖြင့်ဒီဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေပေါ်မှာကိုယ်နှလုံးသားဘလောက်နှုံညံ့လဲကိုယ်နှလုံးသားတကယ်တုံ့လောက်သွားသလားဒကာကြီးတွေဒကာမကြီးတွေခံမလို့မရဘူးလားခံမလို့ရပါတယ်ဗျာဒကာလေးဦးဇင်းတို့လမ်းသွားရင်လည်းနေပေါင်းနေပေါင်းကားခဏအချိန်လျှော့ပါအောင်ဆိုရင်ဒကာလေးကားစရာကတိတ်လျှော့ကျင်တာမဟုတ်ဘူးဟုတ်ပလားဆိုလို့ရင်ဟိုဟိုဒကာလေးတော့လေဟိုခရီးလမ်းကြောင်းအရာအစတည်းအဖြစ်ဒီလိုသွားရတာရှိတာပေါ့ပြောချင်တာက အဲဒါမျိုးလေးပေါ့မိမိတို့ကဒီကရုဏာမိမိတို့တဏ္ဍာမှာဖြစ်မဖြစ်ကိုဒါလေ့လာရင်လေ့လာလို့မရနိုင်ဘူးလားရနိုင်ပါလေလွယ်လွယ်ကူကူနဲ့ဒီသဘောတရားတွေကိုမိမိတို့နားလည်ဝင်ရှိပါတယ်ဒါလေးတွေပြောချင်တာကဲကောင်းပြီဒါဒါကြောင့်မလို့ဒါကရုဏာရဲ့သဘောဒီပရဒုက္ခေတတိသာဒုဏဟရယကမ္ပဏံကရောတိတိကရုဏာပရဒုက္ခေတတိသူတို့ဟာနေဆင်းရဲဒုက္ခရောက်လာပြီဆင်းရဲဒုက္ခတွေနဲ့ကြုံတွေ့နေရတာကိုမြင်ပြီဆိုလို့ရှိရင် သူတော်ကောင်းတွေရဲ့နှလုံးသားမှာတုံ့လှုပ်ခြင်းကိုဖြစ်စေတတ်တယ်ဒါကရုဏာရဲ့သဘောနောက်တစ်ခါကိနာတိဝပရဒုက္ခံဟိန္တတိဝိနာတိတိတိကရုဏာဟောဒီအားကြတော့အဓိပ္ပာယ်တွေကတော့အတူတူပါပဲဒါတခါကြီးတခါမကြီးတွေဟိုနည်းနည်းလေးပို့ပို့ပြီးတော့နားလည်မှုကိုမြန်သဘောပေါက်ရင်ကိုကောင်းတယ်ဆိုပြီးနောက်တစ်မျိုးပေါ့အဲ့ဒါပရဒုက္ခံသူတော်ဘာတွေဆင်းရဲဒုက္ခကိုအာကိကိနာတိဟိန္တတိဝိနာတိတိပယ်ဖြောက်ပေးတတ်တယ် အာအဲ့ဒါကရုဏာသူတို့တွေရဲ့ဆင်းရဲဒုက္ခဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေကိုအဲ့ဆင်းရဲဒုက္ခတွေကိုပယ်ဖျောက်ပေးတာပေါ့အဲတနည်းအားဖြင့်အဲ့ရောက်လာတဲ့ကြာရောက်နေတဲ့ဆင်းရဲဒုက္ခတွေကိုဖယ်ရှားဖြစ်စည်းပြီးတော့နှင်းစေပြစ်လိုက်တဲ့ဟာကိုဒါကရုဏာလို့ခေါ်တယ်ဒါကတော့အတိတ်ပဲပေါ်လွင်အောင်ဒါပေးတာပေါ့အာကရုဏာရဲ့သဘောပဲအဲ့တော့ဦးဇင်းတို့ဒီနေရာမှာဒီသူတော်ကောင်းတွေဆိုတဲ့အပိုင်းလေးကိုပြောကြရအောင်သာဓုဏံသူတော်ကောင်းတွေပေါ့ သာဓုဏံသူတော်ကောင်းတို့ရဲ့အရယကမ္မဏနှလုံးသားကိုအဲ့မှာသူတော်ကောင်းနေဆိုတာအဲ့တော့ဦးဇင်းတို့သူတော်ကောင်းဆိုတဲ့သဘောဒီဦးဇင်းတို့ပါဠိမှာကျတော့တချို့နေရာမှာဒကာကြီးတွေဒကာမကြီးတွေကြားဘူးလိမ့်မယ်တပ္ပုရိတာသူတော်ကောင်းဟုတ်မလားတပ္ပုရိတာသူတော်ကောင်းလို့တလုံးဘာသာပြန်ဒီနေရာမှာကျတော့ဦးဇင်းတို့ဒီကရုဏာဖွင့်တဲ့အပိုင်းလေးမှာသာဓုဏံလို့လည်းပြန်တယ်အဲသာဓုဏံဆိုပြီးတော့ဘာသာပြန်တော့ဒီရဲ့အတိပ္ပယ်လေးတွေကိုကြည့်မယ်ဆိုရင်သူတော်ကောင်းနေဆိုတာကနှလုံးသားနုညံ့နေ ဒါလေးပြောချင်တာအဲနှလုံးသားနူးညံ့တယ်နှလုံးသားတွေကမနူးညံ့ဘူးသိပြီးတော့ခက်ထန်နေတယ်အဲခက်ထန်နေတယ်ဆိုရင်အဲ့ဒါသူတော်ကောင်းဖြစ်ဖို့တော်တော်မလွယ်သေးဘူးသူတော်တော်မလွယ်သေးဘူးသူတော်ကောင်းဖြစ်အောင်မယ်ဦးဇင်းတို့မလုပ်ကြအောင်နော်ကြိုးစားကြရမှာတို့တကကြီးတွေဒီမှာကြီးတွေအဲအဲ့လိုလေးတွေဦးဇင်းတို့ကဒီညမှာတခါတည်းနဲ့စာကိုဒီတရားနာယူရင်းနဲ့ကရုဏာသဘောလေးကိုနားလည်သဘောပေါက်သွားစေချင်အဲ့တော့နောက်တစ်ခုဒီနေ့မျက်မှောက်ခေပေါ်လေးဦးဇင်းတို့ဒါကမ္ဘာလောကကြီးမှာအမျိုးမျိုးသောဒါဦးဇင်းတို့ ဘေးအန္တရာယ်တွေနဲ့ကြုံတွေ့နေကြရတယ်။အဲကြုံတွေ့နေကြရတဲ့အခါမှာဦးဇင်းတို့ဘာလုပ်ရမလဲဆိုတော့ဒီကရုဏာတရားတွေကလည်းအင်မတန်တန်ဖိုးရှိကရုဏာတရားတွေတန်ဖိုးရှိလို့ကရုဏာရှိတဲ့တနည်းအားဖြင့်သူတော်ကောင်းစိတ်သက်ရှိတဲ့ပုံကူတွေပို့ပြီးတော့ပေါ်ပေါ်လွင်လွင်နဲ့ထင်ရှားလာတာလည်းရှိတာပေါ့။အဲတော့ဦးဇင်းတို့တတ္တဝါတွေဒီဆင်းရဲဒုက္ခမျိုးမျိုးနဲ့ကြုံတွေ့နေရတဲ့အခါမှာသူတတ္တဝါတွေကဆင်းရဲဒုက္ခကိုဖယ်ရှားလို့တဲ့စိတ်သက်သူတော်ကောင်းတိုင်းမှာရှိရမယ်။အဲဒီလိုသူတော်ကောင်းတိုင်းမှာထိုကဲ့သို့ လူညံ့တဲ့နှလုံးသားတွေရှိနေပြီဆိုလို့ရှိရင်ဘယ်သူကမှညှင်းနေခြင်းနဲ့စိတ်မရှိဘူးတနည်းအားဖြင့်ညှင်းနေခြင်းနဲ့စိတ်တွေမဟုတ်ဘဲနဲ့အဲ့ဆင်းရဲဒုက္ခတွေကိုပါဖယ်ရှားလို့တဲ့စိတ်တွေရှိနေမယ်ဆိုရင်ဦးဇင်းတို့ဒီလူအတိုင်းဝိုင်းကြီးအင်မတန်မှငြင်းအေးတယ်အတိုင်းဝိုင်းမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါကြောင့်မလို့ယနေ့ပေါ်လေဦးဇင်းတို့မျက်မှောက်ခင်မှာအေးချမ်းတဲ့လူအတိုင်းဝိုင်းငြင်းအေးတဲ့ငြင်းချမ်းတဲ့လူအတိုင်းဝိုင်းကိုလိုချင်တယ်ဆိုရင်ဒီဗြဟ္မဝိဟာရတရားတွေဒီတာအင်မတန်မှ တန်မိုးရှိတယ်အဲ့တော့ဦးဇင်းတို့မြင့်မြတ်တော့ပေါ့မြင့်မြတ်တော့ဒါနေခြင်းနဲ့နေနိုင်အောင်ကြိုးစားကြမယ်ဆိုရင်မိမိတို့တဏ္ဍာမှာဟိုရှိကပြောခဲ့တဲ့ကရုဏာအခုပြောခဲ့တဲ့ဒါမုဒိတာတရားတွေပေါ့မိမိတို့တဏ္ဍာမှာကင်းအောင်နေဖို့လူတွေကောင်းပြီအဲ့တော့ဒါကကရုဏာရဲ့သဘောလေးနောက်တစ်ခါဦးဇင်းတို့ဒီကရုဏာရဲ့သဘောပြီးတဲ့အခါကျတော့သူ့ကိုအဲ့လက္ခဏာရတ္တပစ္စုပ္ပတ္ထံပဋ္ဌာန်နဲ့လေ့လာကြရအောင် အဲ့တော့ဒီညမှာဒီလက္ခဏာတ္တပြစ္စုပ္ပတ္ထံပဋ္ဌာန်နဲ့လေ့လာရင်ခုနအကြောင်းအရာတစ်ခုပေါ့အကြောင်းအရာတစ်ခုကိုလေးဘက်လေးလံကနေလှည့်ပြီးတော့လေးမြောင်တုံးသစ္စာတုံးတစ်ခုကိုလေးဘက်လေးလံကလှည့်ပြီးတော့ကြည့်တယ်လို့ဒါမိမိတို့ကပို့ပြီးတော့ကရုဏာရဲ့သဘောကိုထင်ထင်ရှားရှားနဲ့နားလေသဘောပေါက်ခွင့်ရအဲ့တော့ဒီညမှာဒီကရုဏာရဲ့ဒါလက္ခဏာတ္တပြစ္စုပ္ပတ္ထံပဋ္ဌာန်လေးကိုဒါဦးဇင်းတို့သွားကြရအောင် အဲ့တော့နံပါတ်1လက္ခဏာပေါ့ကရုဏာရဲ့လက္ခဏာကရုဏာလို့တည်ကြောင်းအမှတ်လက္ခဏာပေါ့လူတွေမှာဆိုဦးဇင်းတို့ကိုယ်ပိုင်လက္ခဏာတွေရှိတာအဲဒီလက္ခဏာသည်ဒါဘသူဆိုပြီးတော့အမှတ်သားရှိအဲ့လိုပဲဦးဇင်းတို့ကရုဏာဆိုကရုဏာလို့တည်ကြောင်းအမှတ်သားလက္ခဏာလေးပေါ့ဘယ်လာတော့ကရုဏာအဲ့တော့ကရုဏာရဲ့အမှတ်ကြောင်းလက္ခဏာကဘာလဲတော့ဒုက္ခပနာယနာကာရပုတ္တိလက္ခဏာကရုဏာဒါကရုဏာရဲ့လက္ခဏာလေးဘာပြောတာတော့ဒုက္ခပရာယနာပုတ္တိလက္ခဏာဒုက္ခ ဆင်းရဲဒုက္ခတွေကိုဘာဖြစ်တော့ဖယ်ရှားလိုတာဆင်းရဲဒုက္ခတွေကိုဖယ်ရှားလိုတာဒါကိုဒါကရုဏာရဲ့လက္ခဏာလို့ဒါဒီလိုသဘောပေါက်ရတယ်အဲ့တော့တတ္တဝါတို့ရဲ့ဆင်းရဲဒုက္ခကိုဖယ်ရှားလိုသောအချင်းရာအပြင်ဖြစ်ခြင်းသဘောဒါကရုဏာအဲ့တော့တတ္တဝါတွေမှာဆင်းရဲဒုက္ခကြာရောက်နေပြီးဖယ်ရှားလိုတယ်ဖယ်ရှားခြင်းတဲ့သဘောဒါပေါ်တွင်ပေါ်လွင်ထင်ရှားလာတာပေါ့ အဲ့တော့သူတော်ကောင်းတယောက်စိတ်ထဲမှာဆိုရင်ဆင်းရဲဒုက္ခရောက်နေတဲ့ပုံကိုမြင်လိုက်တာလေတခါလေအဲ့ဆင်းရဲဒုက္ခတွေထိုဆင်းရဲဒုက္ခရောက်နေတဲ့သူတော်ကောင်းတဏ္ဍမှာဒါပပျောက်သွားပါစီတနည်းအားဖြင့်စွမ်းတဲ့ဘက်ကနေပြီးတော့ကာယကာယကာယကံနဲ့ဝစီကံနဲ့မနောကံနဲ့ဒုစင်းရဲ့ဒုက္ခရောက်နေတဲ့သူတော်ကောင်းတဏ္ဍမှာကြာရောက်နေတဲ့စင်းရဲ့ဒုက္ခတွေကိုဖယ်ရှားပြီးခြင်းတဲ့သဘောအဒါဒီကရုဏာပဲလို့ဒီလိုသဘောကြရအောင်အဲ့တော့ဒီနေရာမှာဒီကရုဏာနဲ့ပတ်သက်လို့ပေါ့ ဒီရှေ့ကခုနပြောခဲ့သလိုသူတော်ကောင်းတို့ရဲ့စိတ်နှလုံးကိုတုံလုံးစီတတ်တယ်ဒီအတွက်ကြောင့်ကရုဏာလို့ဆိုတော့ဓမ္မနဲ့နဲ့လေးပြောချင်တာတစ်ခုရှိတယ်ဟိုတလောကလည်းဟိုမေကုံးလေးတစ်ခုရှိတော့ကရုဏာဒေါသဆိုတာနဲ့ပတ်သက်လို့ကရုဏာဒေါသဆိုတာနဲ့ပတ်သက်လို့သူတို့ဘာပြောချင်တော့ဆိုတဲ့အခါကျတော့တကယ်တော့ဒီစကလုံးကကရုဏာဒေါသကရုဏာဒေါသဆိုတာကဟုတ်ဒီလက္ခဏာရတ္တပြစ္စုပတ္တံပရဒ္ဒံကိုဦးဇင်းတို့နောက်ဆုံးအဆုံးမှာပေါ့ဒီကရုဏာကပြည့်စုံခြင်းကရုဏာကပြည့်စည်ခြင်းဆိုတာတွေပါပါတယ် အဲ့မှာကြတော့ဦးဇင်းတို့ဒါပို့ပြီးတော့ထင်ရှားတယ်သို့တော့ဒီနေရာမှာကြုံလို့ပေါ့ဒါကြိုပြီးပြောကြရအောင်အဲ့တော့ကရုဏာဆိုတာခုနတနာတော့နှလုံးသားတော့တုန်လှုပ်တာပဲဥပမာဆိုကြပါစို့ဆင်းရဲဒုက္ခကြောင့်နေတဲ့ပုဂ္ဂိုလ်တယောက်ကိုမြင်လိုက်ပြီးမြင်လိုက်တဲ့အခါမှာကွဖယ်ရှားလို့တဲ့စိတ်နဲ့ဒီဆင်းရဲဒုက္ခကြာရောက်နေတဲ့ဆင်းရဲဒုက္ခတွေကိုဖယ်ရှားလို့တဲ့စိတ်နဲ့ကိုယ်နှလုံးသားမှာတုန်လှုပ်သွားတယ်ဖယ်ရှားခြင်းခုနဟို တောကကြလည်းတုံလှုပ်တာပဲတောကလည်းတုံလှုပ်တာတောကကြတော့သူကဒေါသဟောဒေါသကြောင့်ဒါစုံနေတဲ့ဒေါသကြောင့်သူကတောကရောက်တောကရောက်ပြီးတော့ပူဆွေးပြီးတော့သူလည်းပဲနှလုံးသားကိုပူလောင်စေတယ်တုံလှုပ်တာသို့တော်သူကဘာကွာတော့ဆိုတော့ကရုဏာအစစ်ကြတော့ဥမာတတ္တဝါတူတယောက်ဆင်းရဲဒုက္ခရောက်နေဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတူတယောက်ကိုမြင်လိုက်တယ်ကရုဏာဖြစ်သွားတယ်အယံကိုအေးချမ်းသွားတယ်ကိုနှလုံးသားကအဲ့ဒါကမိမိကိုယ်တိုင်မိမိသိတာနှလုံးသားကအော် ဆင်းရဲဒုက္ခရောက်နေတယ်အဘေးဒုက္ခကြုံနေတယ်အဲ့ဒီတတ္တဝါတယောက်ကိုမြင်လိုက်တာနဲ့စိတ်ထဲမှာသူ့ဘောမှာတနာတဲ့စိတ်လေးအသေမှာပေါ့သေပစိလေးပေါ့ဘာဖြစ်တော့ तू ကိုယ်ကံနဲ့ကိုယ်ပဲသေဆိုတဲ့စိတ်မဟုတ်ဘူးအဲ့ဒါဆိုရင် तू ကဟိုအေးချမ်းမှုမဖြစ်ဘူးလေဒါပေမဲ့ကိုကကြတော့အော်မဟုတ်ဘူးဟိုယောဂပဲဖြစ်ဖြစ်ကြာဆုံးမှုစီးပွားရေးပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်တခုခုပေါ်လေဒါပျက်စီးချိုးရင်းသွားတယ်ဆိုလို့ရှိရင်ဆုပ်ယုပ်သွားတယ်ဆိုလို့ရှိရင်အစီဝါရေးတွေဆုပ်ယုပ်သွားတယ်အကြမ်းမာရေးတွေချိုးရင်းနေတယ် အာသို့မဟုတ်လို့ရှိရင်တခုခုပေါ့ထိခိုက်တန်ရာဆင်းရဲဒုက္ခကိုဆင်းရဲခြင်းဖြစ်နေတယ်စိတ်ဆင်းရဲခြင်းဖြစ်နေတယ်အဲ့ဒါကိုမြင်လိုက်တာနဲ့ကိုယ်စိတ်ထဲမှာအဲ့သူကြုံနေရတဲ့ဥမာစီးပွားတွေပြည့်စည်နေတယ်အဲ့စီးပွားတွေပြည့်စည်နေရတယ်ကိုတနာသွားတယ်အဲ့ကောအနာယောဂါတွေကျန်းမာရေးတွေမကောင်းဘူးဆင်းရဲဒုက္ခကိုဆင်းရဲခြင်းတွေဖြစ်နေတယ်အနာယောဂါတွေနှိမ့်ဆက်ခံနေရတယ်အော်အဲ့အနာယောဂါတွေကိုဖယ်ရှားပေးခြင်းနဲ့ကိုယ်နိုင်ငံနည်းနဲ့ဈေးဝါးနဲ့နှုတ်ဤဆောင်ပါခြင်းကိုယ်ဤဆောင်ပါခြင်းနဲ့ဘယ်လိုတွေဖယ်ရှားပေးမလဲဆိုတဲ့ဟာဖြစ်တယ်ဖြစ်တဲ့အခါကျတော့အဲ့ကရုဏာဖြစ်သွားတယ်သူတော်ကောင်းတယောက်က စိတ်နှလုံးကအေးချမ်းနေတည်ငြိမ်နေတာတည်ကြည်ပြီးတော့အေးချမ်းတယ်ဒါပေမဲ့ခုနတောကကြအဲ့လိုမဟုတ်ဘူးတောကကြဘာဖြစ်တာလဲခုနဆိုကြပါလို့မိမိနဲ့တိတ်ရင်းနေတဲ့ပုံကိုယ်တွေပေါ့မိမိတိတ်ချစ်ခင်တဲ့ပုံကိုယ်တွေဆင်းရဲဒုက္ခရောက်အဲသူတို့ကိုဆင်းရဲဒုက္ခမရောက်စေချင်ဘူးသူတို့ဆင်းရဲဒုက္ခရောက်မှာပေါ့တိတ်ဆိုးရိမ်ဩတောကအဝင်လာတယ်အဲ့မှာဘာဖြစ်သွားတော့စပြီးစိုးရိမ်နေဆိုတဲ့ကရင်ထဲမှာဘာဖြစ်သွားတော့ပူလောင်နေဘာဖြစ်တော့ ပူလောင်ပါတယ်ဗျာဟုတ်တခါကြီးတေကမကြီးဒါစိုးရင်မှုမှာပဲလေတကူကူအတွက်ကိုကစိုးရင်နေစိုးရင်နေဆိုတဲ့ဒီတော့ကစိုးရင်နေဆိုတာဒါဦးဇင်းတို့ဗမာစကားပါဠိစကားလုံးလေးနဲ့တွဲသုံးတော့ဒါတော့ကစိုးရင်မှုလေးဖြစ်စိုးရင်မှုလေးဖြစ်ဆိုရင်ထဲမှာပူလောင်တာပဲအဲစိုးရင်မှုတိတ်များလာပြီဆိုရင်များရင်များသလောက်ပဲဦးဇင်းတို့တခါလေးဟိုတချို့ဆိုလို့ရှိရင်အိမ်ထဲမှာထိုင်းတော်မနေနိုင်ဘူးခေါက်တော့ကောက်ပြန်အိမ်ကြီးကကျင်းချင်းလမ်းလျှောက်နေရတာမရှိဘူးလားတော့ကတွေတိတ်များနေရင်ဒီတခါကြီးတေကမကြီးကြုံဘူးလားကြုံဘူးပါတယ်ဗျာ ပြုံမှုမှာပဲတိတ်ပြီးဒီခါလေးမှာစိုးရင်တရားလေးတိတ်များလာလို့ကြီးထိုင်မနေနိုင်ဘူးထိုင်မနေနိုင်ဘူးအဲ့ဒီပုံကိုတရားဘာဖြစ်တော့တခါလေးရှိတဲ့ဧကန်လေးရှိဧကန်လေးတဲ့ခေါက်တော့ခေါက်ပြန်မို့လေအဲ့တော့ဘုန်းကြီးတွေရောမရှောက်ဘူးလားဆိုဘုန်းကြီးတွေလည်းကြောင်းမကြီးတွေခေါက်တော့ခေါက်ပြန်ရှောင်းရင်ရှောင်းမှာဟောကြောင်းကြီးချေတော့လို့ဆိုလို့ပြောချင်တာကဘာပြောချင်တာလဲဆိုတော့အဲ့ဒီတောကကပူလောင်တယ်ဘာဖြစ်တာတော့တောကကပူလောင်ပါတယ်ခင်ဗျာကပူလောင်တာခုနကရုဏာခုနကရုဏာဆင်းရဲဒုက္ခတွေကိုတွေ့သွားလို့ဖယ်ရှားလို့လေကရုဏာစိတ်ကလေးဖြစ်သွားရင်တော့အေးချမ်းသွားတာ အေးချမ်းသွားတာအဲဒီဘက်ကကရုဏာသောကကြအဲ့လိုမဟုတ်ဘူးသူကပူလောင်တာအဲသူတို့နှစ်ခုစီဆက်နေမယ်အဲ့တော့ကရုဏာဒေါသောလို့ပြောတဲ့စကားလုံးကတကယ်တမ်းကျတော့ဦးဇင်းတို့ကဟိုပြောရမယ်ဆိုရင်ဒီစကားလုံးတွေကိုဦးဇင်းတို့ဒါအစဉ်အလာနေတော့သုံးတာပေါ့အခုချိန်မှာဦးဇင်းတို့ကအတိတ်ပဲဖွင့်ဆိုပြီးတော့ဒီစကားလုံးကိုပြောကြရမယ်ဆိုလို့ရှိရင်တော့ဒါဒီဟိုတက်တက်ပေါ်လေးဟိုတန်မိုးရှိတဲ့မြင့်မြတ်တဲ့ တန်မိုးရှိတဲ့မြင့်မြတ်တဲ့ဒီကရုဏာဆိုတဲ့သကားကိုဒါအယောင်ဆိုးပြီးတော့ဖြည့်ဆည်းလိုက်တာပဲအယောင်ဆိုးပြီးတော့ဖြည့်ဆည်းလိုက်တာပါပဲဗျာအယောင်ဆိုးပြီးတော့ဖြည့်ဆည်းလိုက်ပဲကရုဏာရဲ့သဘောကခုနပြောသလိုအင်မတန်အေးချမ်းတဲ့မုံမြတ်တဲ့တရားမြင့်မြတ်တဲ့တရားကရုဏာတရားတတ္တဝါတူတယောက်တဏ္ဍာမှာတီးသွားပြီဆိုထိုတတ္တဝါဒီဘာဖြစ်တော့အင်မတန်ကိုမြင့်မြတ်တဲ့တတ္တဝါတယောက်ပုဂ္ဂိုလ်တယောက် အဲဆိုကြပါစို့ဒါကြောင့်မလို့ဦးဇင်းတို့ဗြဟ္မဝိဟာရကရုဏာတရားတွေပေါ်နေမယ်ဒါဗြဟ္မာကြီးတွေကဲ့သို့မြင့်မြတ်စွာဒါနေခြင်းပဲမေတ္တာထို့အတူမုရိတာထို့အတူဥပက္ခာထို့အတူပဲအေးဒါဒီဒါမြင့်မြတ်တာမြင့်မြတ်တဲ့တရားတခုကိုယ်တဏ္ဍာမှာကင်းရောက်သွားတာအာအင်မတန်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တာဥပက္ခာတောကကအဲ့လိုမဟုတ်ဘူးခုနကရုဏာဒေါသဒေါသဆိုတာခုနမကျင်တတ်တာလေမကြိုက်တာလေမကြိုက်လို့သူကဘာလို့ပေါက်ကွဲတာအဲ့တော့ဦးဇင်းတို့များသောအားဖြင့်ဒီကရုဏာဒေါသကဘယ်နေရာတွေမှာသုံးတာတုံးဆိုတော့ဆရာနဲ့မိဘအဲဆရာနဲ့ဟို တပည့်မိဘနဲ့သားသမီးဒီလိုနေရာမျိုးတွေခုနလူကြီးညီကောင်မောင်နှမအကြီးနဲ့အငယ်ဒီလိုနေရာမျိုးတွေမှာဦးဇင်းတို့အစွဲပြီးတော့သုံးတယ်အဲ့တော့ဦးဇင်းကအဲ့ဒီကလုံးလေးကိုဟိုတလောကဒီဒကာကြီးတွေဒကာမကြီးမိကုံးလေးတွေမေးပြီးတော့ဇာလဲဖတ်တန်တလောက်ဖတ်ပေါ်လေးနောက်ပြီးတော့လေဟိုနည်းနည်းလေးတဲ့ကိုယ့်အကိုဒီချာချာလေးနည်းနည်းနည်းနည်းလေးတွေးခေါ်စဉ်းစားကြည့်တွေးခေါ်စဉ်းစားကြည့်တော့ဘာသောတွေးလို့ဆိုတော့ဦးဇင်းတို့ဒကာလေးမှာမိဘတွေရှိတယ်ပေါ့မိဘတွေကကလေးတယောက်ပေါ့ဆိုကြပါစို့ဦးဇင်းတို့ထင်ရှားတဲ့တာရကတခုပြောရင်အရွယ်မရောက်သေးတဲ့ကလေးတယောက်တို့ဒါ ဟိုပညာသင်ဖို့ဒါကျောင်းကိုပို့တယ်ဆိုကြဆိုကလေးကမသွားခြင်းနော်ကျင်တော့ကလေးပေါ်မှာစာတက်မြောက်ခြင်းဒါကတော့မေတ္တာစိတ်အဲတက်မြောက်ခြင်းနေအဲသူတို့နောက်တစ်ခါစာမတက်ရင်အရွယ်ရောက်လာတဲ့အခါမှာဆင်းရဲဒုက္ခတွေအာတမွေးဝမ်းကြောင်းခက်ခက်ခက်ခက်နဲ့ပြုရမယ်ဒါတွေမလိုလားဘူးဆင်းရဲဒုက္ခတွေမရောက်စေခြင်းဘူးဒါမေတ္တာတရားတွေအဲမေတ္တာတရားတွေနဲ့ဒီကလေးကိုကြောင်းပို့ပြီဆိုကြဆိုကလေးကနည်းနည်းပေပေကက်ကက်ကလေးပဲဆိုကြပါသူမသွားဘူးမသွားဘူးဆိုတော့ဘာဖြစ်လာတော့ချော့ပို့တယ်ချော့လို့မရတော့ဘာဖြစ်လာလဲ ဒေါ်ရာဒါကြီးချော့မရတော့ဘာဖြစ်တယ်ဒေါ်ရာပဲပါတာလေကွာအဲချော့လည်းမရတော့သူကပြောစကားနားမထောင်မလားဆိုပြီးနည်းနည်းဒေါသလေးကမတိမတာဖြစ်တယ်ဒါပေမဲ့တိတ်တော့မပေါက်ကွဲသေးဘူးပေါင်နှင်းကြောလောက်ပဲလိန်ဆွဲတာပေါ့ဟုတ်လားဒါပေမဲ့အဲ့ရနေမကတော့ဘူးဒီကလည်းတိတ်ပြောလို့မရတော့ဘူးဆိုဘာဖြစ်လို့နည်းနည်းလက်ကပါလာပြီအဲဟိုစူကာဆောင်ကရိုက်ခါပုတ်ခါဖြစ်လာအဲအဲ့လိုစူကာဆောင်ကရိုက်ခါပုတ်ခါဖြစ်လာအဲ့ညမှာဘာလုံးလုံးဆိုတော့ဒီကလေးရိုက်ပါများလာတဲ့အခါကျတော့ဟိုကိုကူကူပေါ့ကိုဒေါသကိုကိုက အာငါဒေါသဖြစ်တယ်သားသမီးပေါ်မှာဒီလောက်ဒေါသဖြစ်တယ်ဆိုတော့အဲ့ဒေါသတရားကြီးအကုသိုလ်တရားကြီးပူလောင်တဲ့တရားကြီးကိုသူကကာကွယ်ခြင်းတာဘာဖြစ်ခြင်းတာကာကွယ်ခြင်းတာပါဗျာကာကွယ်ခြင်းတာအာဒေါသဖြစ်နေတဲ့သားသမီးပေါ်ဒေါသဖြစ်ရလားဟောအဲ့ဒါမျိုးမလုပ်ချင်မလုပ်ချင်တော့ဗာလဲတော့အကာအကွယ်ယူလိုက်တာဘာယူလိုက်တာအကာအကွယ်ယူလိုက်တာပါဗျာကာကွယ်ယူတော့အဲ့ဒေါသဖြစ်လိုက်တာကွာသားသမီးပေါ်မှာငါသားသမီးပေါ်မှာငါမြင်းမြစ်ပေါ်မှာ ဒေါသဖြစ်လို့ခုနရိုက်လိုက်တယ်ပုတ်လိုက်တယ်ဆူလိုက်တယ်စောင်းလိုက်တယ်အောင့်လိုက်တယ်ဆိုတော့ဒီဟာကို အကာအကွယ်လေးဗာလေးနဲ့ယူရတော့ကရုဏာဟောဗာနဲ့ယူလိုက်တာကရုဏာနဲ့အကာအကွယ်ယူလိုက်တာပါဗျာအဲကရုဏာနဲ့ကအဲ့တော့ဦးဇင်းတို့ကပြောချင်တာဟိုဒီကရုဏာဒေါသောဆိုတဲ့ဇကားဒီတကယ်တော့မွန်မြတ်တဲ့ကရုဏာဆိုတဲ့ဇကားကိုအယောင်ဆိုးပြီးတော့ဖြည့်ဆည်းလိုက်တာပါပဲဘာလုပ်လိုက်တာအယောင်ဆိုးပြီးဖြည့်ဆည်းလိုက်တာပါဗျာ ဒေါသဆိုတဲ့အကုသိုလ်တရားနဲ့ရောထွေးသွားအောင်လုပ်လိုက်တာဒီစကလုံးတွေကတော့ဟိုရှေ့ရှေ့ကတော့တွင်ကျလာတာမှန်ပေမဲ့ဦးဇင်းတို့အခုလိုပေါ့လေဟိုဟိုနားလေသဘောပေါက်တဲ့အချိန်မှာဒီစကလုံးတွေကိုဦးဇင်းတို့တဖြည်းဖြည်းနဲ့ဟိုတတ်နိုင်သလောက်ရှောင်ရှားပြီးတော့ပေါ့နော်ဒါနေကြရင်ဒီစကလုံးတွေဒီဦးဇင်းတို့လူလောကထဲမှာဟိုအကြာကြီးရှိနေတာမကြိုက်ဘူးဦးဇင်းတို့မရှိသေးချင်ဘူးပေါ့နော်ဒုက္ခအရေးတွေမှရေးတယ်မကြည့်ဘာဖြစ်လို့လဲဆိုတော့ဒီတကားတွေက အခုလိုပေါ့ဦးဇင်းတို့ဟိုဆရာသမားတွေနဲ့ဇာပေတွေနဲ့မလစ်လာရင်ဒီတကားတွေကတပြည့်ပြည့်နဲ့ကြာရင်ကြာရင်ဘာဖြစ်လာမလို့အဲ့ဒါဟိုအတိတ်တွေကနားလည်ဖို့ခက်ခဲလာမယ်နားလည်ဖို့ခက်ခဲလာပြီးနောက်ဆုံးမှာတော့ခုနမောမြတ်တဲ့ခုနကရုဏာဆိုတဲ့တရားရဲ့အတိတ်တွေကပျက်စီးသွားကရုဏာတော်တော်ဆိုတဲ့စကလုံးတွဲသုံးလိုက်ခြင်းကရုဏာတရားကိုအယောင်ဆိုးလိုက်တာဒါကြောင့်မလို့ဒီစကလုံးတွေကိုအခုတရားနာတဲ့ပရိသတ်တွေအားလုံးကလည်းရှေ့လျှောက်ပြီးတော့ရှောင်ကြပါဟာမိမိတို့ဒေါသဖြစ်လဲငါဒေါသဖြစ်တယ်လို့ရိုးရိုးရှင်းရှင်းဝန်ခံလိုက်တာအကောင်းဆုံးပါပဲဟုတ်လား အဲ့ဒါမိမိတို့ဖြစ်တဲ့ဒေါသကိုအဲ့ဒါအကာအကွယ်ယူပြီးတော့ကရုဏာနဲ့အယောင်ဆိုးပြီးအကာအကွယ်တော့မယူကြပါနဲ့ကရုဏာပေါ်အယောင်ဆိုးပြီးအကာအကွယ်တော့မယူကြပါနဲ့လို့ဒီလိုပဲဦးဇင်းတို့တိုက်တွန်းပါတယ်ကဲကောင်းပြီဒါကကရုဏာဒေါသဆိုတာလေးနဲ့ပတ်သက်လို့ပေါ့လေကဲကောင်းပြီအဲ့တော့တစ်ဆက်ဆက်သွားကြရအောင်ဒါကရုဏာရဲ့နံပါတ်၄ပေါ့ဟိုလက္ခဏာပေါ့နော်သဘောတဘာဝကရုဏာဆိုတာဘယ်လိုသဘောတဘာဝရှိသလဲဒီလိုသုံးလို့ရှိရင် ဒုက္ခပနယနာ ကာရပုတ္တိလက္ခဏာဒုက္ခပနယနာကာရပုတ္တိလက္ခဏာဆင်းရဲဒုက္ခတွေသူတစ်ပါးတွေတတ္တဝါတွေပေါ်မှာကြာရောက်နေတဲ့ဆင်းရဲဒုက္ခတွေကိုပယ်ရှားလိုသောအချင်းရာအပြင်အာကာရအချင်းရာပယ်ရှားလိုသောအချင်းရာအပြင်ဖြစ်သောလက္ခဏာသဘောလက္ခဏာဆိုတာပါဠိလိုဗမာလိုဆိုသဘောပဲဆိုကြဆိုအဲ့တော့ဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေအပေါ်မှာအဲ့ဆင်းရဲဒုက္ခတွေကိုပယ်ရှားလိုတဲ့သဘောဒီကရုဏာဆင်းရဲဒုက္ခတွေတတ္တဝါ င်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေကထိုဆင်းရဲဒုက္ခတွေကိုပယ်ရှားလိုတဲ့သဘောဆင်းရဲဒုက္ခတွေကိုပယ်ရှားလိုတဲ့သဘောပြန်ပြောကြည့်ပါလေတော့ဆင်းရဲဒုက္ခတွေကိုပယ်ရှားလိုတဲ့သဘောပါဗျာဟေးဆင်းရဲဒုက္ခတွေကိုပယ်ရှားလိုတဲ့သဘောဟောဒါဒီဒါကရုဏာရဲ့သဘောလို့ဒီလိုသဘောကြားကြရမယ်ကောင်းပြီအဲ့ဒါကရုဏာရဲ့သဘောပြီးတဲ့အခါကျတော့ ကရုဏာကိုဒါသဘောလက္ခဏာအပြင်တစ်ဖက်ကြည့်လိုက်ပြီးအော်နောက်တစ်ဖက်ကလှည့်ကြည့်မယ်ရတ္တသူကလုပ်ငန်းကိစ္စကရုဏာတိဘလို့အလုပ်တွေလုပ်တော့ကရုဏာတိဘလို့အလုပ်တွေလုပ်တယ်ဆိုတော့သူကပရဒုက္ခသဟနရတ္တာတဲ့ဟောပရဒုက္ခသဟနဆိုတာပရသူတော်ဘာတို့ဤဒုက္ခဆင်းရဲဒုက္ခကိုပယ်ရှားလူသည်အဖြစ်ဖြင့်တဲ့သဟနဆိုတာသဟနဆိုတာတိခဏအသဟနဆိုတာတိမခံနိုင်ဘူးပယ်ရှားလူသောအချင်းအရာအပြင်တိမခံနိုင် ဘူးတီးမခံနိုင်ခြင်းဆိုတဲ့ကိစ္စရှိတယ်တဲ့။ဟောအဲ့ဒါကြတော့ဦးဇင်းတို့ယုံလဲဆိုစကလုံးလေးကနည်းနည်းလိမ်နေတကကြီးတွေဒီမှာကြီးယုံလဲနားလဲလွယ်ဖို့နည်းနည်းများခက်မလား။အဲ့တော့စင်းဒုက္ခရောက်နေတဲ့တတ္တဝါတွေကိုအဲ့စင်းဒုက္ခတွေကိုပယ်ရှားလိုတဲ့အာဖြင့်တိမခံနိုင်ဘူးတဲ့တိမခံနိုင်မှုဆိုတာဆိုကြပါစို့ဦးဇင်းတို့ဒီနေရာမှာတိမခံနိုင်မှုဆိုတာက ကောင်းတဲ့ဘက်ကပေါ့ဒီကလေးမှာဆိုကြပါစို့ဦးဇင်းတို့မိတ်ဆွေနှစ်ယောက်အတူပြီးသွားတယ်ပေါ့ ဟိုမှာဟိုသားကောင်လေးတစ်ခုခုဆင်းရဲဒုက္ခရောက်နေတယ်ဆိုကြစို့အဲ့မှာမိတ်ဆွေနှစ်ယောက်ရှိတယ်တယောက်ကကဲကျင်တယ်တယောက်ကအာကိုလန့်ကိုသွားမယ်ချင်းကနောက်ကျနေပြီစသည်အပြင်အကြောင်းပြမှာပေါ့ဒါပေမဲ့အဲ့လိုတစ်ဖက်ကဘလောက်ပဲအကြောင်းပြပြတကယ်နှလုံးသားနှူးညံ့နေတဲ့ပုံကိုတယောက်ကသိမခံနိုင်ဘူးတရားကြီးကိုဒီတိုင်းဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါလေးတစ်ကောင်ကိုဒီတိုင်းထားခဲ့ပြီးတော့သွားမယ်ဆိုတာမျိုးကိုဘလုံးမှလက်မခံနိုင်ဘူးသဘောပေါက်လားတကယ်ကြီးဒီမိုက်ဒီဟုတ်ပါတယ်ဗျာ ဘလို့မှကိုလက်မခံနိုင်ဘူးတိမခံနိုင်ဘူးဒီဆင်းရဲဒုက္ခကိုဖယ်ကိုဖယ်ရှားပေးရမှာဆိုရယ်အဲ့လိုမျိုးစိတ်နေစိတ်ထားပေါ့တိမခံနိုင်ဘူးဒုက္ခကြီးကိုထားခဲ့ဒုက္ခကြီးရောက်နေတဲ့တတ္တဝါတကူတယောက်ကိုဒီတိုင်းထားပြီးထားခဲ့ရမှာကိုဘလို့မှလက်မခံနိုင်ဘူးတိမခံတော့အဲ့တော့အဲ့ဒါကိုမဖြစ်ဖြစ်တဲ့နည်းနဲ့ကိုစားရှိကြတော့ကိုကကြိုးစားပြီးတော့ဒီသူ့ကြရောက်နေတဲ့ဆင်းရဲဒုက္ခတွေကိုပယ်ရှားမယ်အဲ့အတွက်ကြောင့်တိမခံနိုင်ကြီးဆိုတဲ့လုပ်ငန်းကိစ္စရှိတယ်တဲ့ဒါဒုတိယတစ်ဖက်ကလှည့်ပြီးတော့ကြည်တာပေါ့ အဲ့တော့ဦးဇင်းတို့အဲ့ဒါလည်းပဲတခါလေးမှာဟိုဦးဇင်းတို့တကယ်ကြုံရတဲ့သူတော်ကောင်းတွေတနည်းအားဖြင့်ဦးဇင်းတို့ပတ်ဝန်းကျင်မှာတကယ်ကြုံနေရတဲ့အဲ့လိုသူတော်ကောင်းတွေဦးဇင်းတို့မြင်မြင်ကြရလိမ့်မယ်အဲ့ကမှာအင်မတန်မှမိမိတို့တဏ္ဍာမနဲ့ထုခဲ့သူတော်မုံမြတ်တဲ့စိတ်ဓာတ်ကြီးကူးတာပေါ့နော်ကူးဆက်တာပေါ့ဦးဇင်းတို့တခါလေးမှာတတ္တဝါတွေပေါ့အာမြို့ရွာတရွာအဲတိုင်းတစ်ခု နိုင်ငံတစ်ခု အဲ့ဒီမှာဆင်းရဲဒုက္ခတွေရောက်နေကြပြီဆင်းရဲဒုက္ခတွေရောက်နေကြပြီဆိုဘာလို့တော့အဲ့ရောက်နေတဲ့ဆင်းရဲဒုက္ခတွေကိုအချို့ချို့ပုံကူတွေကဥမာလူအားတတ်နိုင်တယ်ငွေအားတတ်နိုင်တယ်အာနိပညာနဲ့တတ်နိုင်တယ်အဲ့လိုတတ်နိုင်ပေမဲ့တချို့ကကိုတတ်နိုင်ပေမဲ့ကိုကအနေသာကြီးပါဆိုပြီးတော့နေသွားကြတာလေမရှိဘူးလားလောကရှိပါတယ်ဗျာအဲလောကမှာရှိတာပဲတတ်နိုင်တယ်ငွေအားတွေတတ်နိုင်မယ်လူအားနဲ့တတ်နိုင်မယ်အနိပညာတွေနဲ့တတ်နိုင်မယ်ဒါပေမဲ့တတ်နိုင်ပြီတတ်နိုင်တော့ညာလေကိုနဲ့မဆိုင်သလိုပဲ အဲနေပြစ်လေဩငါတို့စီတော့မှဒီဒုက္ခတွေမှာရောက်မလာသေးတာပဲဆိုနေလိုက်တာဒါပေမဲ့တချို့လူတွေခုနခုနလိုပေါ့အင်မတန်မွန်မြတ်တဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်တွေမနေနိုင်ဘူးငွေအားတက်နိုင်တဲ့ပုဂ္ဂိုလ်ကငွေအားနဲ့လူအားတက်နိုင်တဲ့ပုဂ္ဂိုလ်ကလူအားနဲ့နိပညာပိုင်းတက်နိုင်တဲ့ပုဂ္ဂိုလ်ကနိပညာနဲ့စသည်အဖြစ်ပေါ့မေတ္တာတရားတွေကရုဏာတရားတွေအားကောင်းတဲ့အခါကျတော့ခုနဆင်းရဲဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေကိုမနေနိုင်ဘူးဖယ်ရှားပြီးခြင်းအဲ့ဆင်းရဲဒုက္ခတွေကအဲ့ဒါကိုဦးဇင်းတို့ ဒီတရားတွေဒီဦးဇင်းတို့ဗုဒ္ဓဘာသာမှာတွင်ရှိတာမဟုတ်ဘူးတဏ္ဍဝါတိုင်းတတ္တဝါတိုင်းမုံမြတ်တဲ့စိတ်ထားရှိတဲ့အတိတ်ကလည်းပဲပေါ့အကြောင်းနေကောင်းခဲ့တဲ့တတ္တဝါတွေမှာဒါရှိလာနိုင်တာပဲရှိနိုင်တာပဲပေါ့ဒါမုံမြတ်တဲ့ဒါစိတ်နေစိတ်ထားဒါကရုဏာတရားဆိုတာအင်မတန်မုံမြတ်တဲ့စိတ်ထားပဲအဲ့မုံကရုဏာတရားကတတ္တဝါတဏ္ဍာမှာတိတ်ပြီးတော့အားကောင်းလာပြီဆိုခုနပြောသလိုဆင်းရဲဒုက္ခရောက်နေတဲ့နေရာတွေဆင်းရဲဒုက္ခရောက်နေတဲ့အခြေအနေတွေဆင်းရဲဒုက္ခရောက်နေတဲ့လူတွေတတ္တဝါတွေကိုမြင်တဲ့အခါမှာ တကယ့်ကိုတက်နိုင်တဲ့လူအင်အားငွေအင်အားနဲ့ဒါစူးစမ်းပြီးတော့ဖယ်ရှားပေးခြင်းနဲ့ဖယ်ရှားပေးတဲ့လုပ်ငန်းကိစ္စရှိရဲ့အဲဒါဦးဇင်းတို့လောကမှာမြင်လာတယ်ဒါကြောင့်မလို့မိမိတို့ကိုယ်တိုင်ကမိမိတို့ပတ်ဝန်းကျင်မှာထိုခဲ့သူသောသူတော်ကောင်းတွေရှိရင်ထိုသူတော်ကောင်းတွေကိုဒါနေယူရမယ်နမူနာဆန်ထားရမယ်မိမိတို့ကိုယ်တိုင်ကလည်းပဲထိုကဲ့သို့ဒါမြင့်မြတ်တဲ့စိတ်ထားတွေရှိတဲ့သူတော်ကောင်းတွေဖြစ်အောင် ကြိုးစားခြင်းဖြင့်ဒါကရုဏာတရားမိမိတို့တဏ္ဍာမှာကိန်းအောင်ကြိုးစားရမှာဖြစ်တယ်နောက်တစ်ချက်ဒါဒုတိယမြောက်ဒါတစ်ဖက်ကနေလှည့်ပြီးကရုဏာတရားကိုချင့်ကပ်ပြီးလေ့လာတာပေါ့ဒီကကြတတိယမြောက်ဘက်ကနေလှည့်ပြီးတော့ချင့်ကပ်ကြရအောင်အဲတတိယမြောက်ကဘာလဲဆိုတော့အဟိန္တာပစ္စုပ္ပထာနာအဝိဟိန္တာပစ္စုပ္ပထာနာတဲ့အဝိဟိန္တာပစ္စုပ္ပထာနာဆိုတာဘာပြောတာတုံးဆိုတော့မနှင်းတဲ့လူကိုတတ္တဝါတွေကိုမနှင်းတဲ့ ခြင်းကိုဖြစ်စေတတ်တယ်တတ္တဝါတွေကိုညှဉ်းပန်းနှိပ်စက်ခြင်းကိုအလိုမရှိတယ်ဒီနည်းအားဖြင့်အဝိဟိန္ဒမညှင်းသေးတာပေါ့တတ္တဝါတွေကိုဒါညှင်းသေးတယ်ဆိုတော့ဝိဟိန္ဒတရားရဲ့စန့်ကျင်ဘက်အားဖြင့်ဖြစ်တာဟောအဲ့ဒါကိုကရုဏာတိဘလို့သဘောရှိတယ်စင်ញင်နေတယ်စင်ញင်နေတယ်ကရုဏာတရားကိုစင်ញင်နေတယ်သူတော်ကောင်းတယောက်ကညံထဲမှာထင်းလာတာအော်ကရုဏာဆိုတာအဝိဟိန္ဒဟောညှင်းနေမှုတွေမရှိတာပါလားဟောဒီလိုမျိုးညံထဲမှာထင်းလာတာဒါကြတော့ तू က ဟိုလုပ်ငန်းကိစ္စမဟုတ်တော့ဘူးညံထဲမှာထင်တာဆိုကြပါစို့ဦးဇင်းတို့ဟိုထင်ရှားအောင်တခုပြောကြမယ်ဆိုရင်လူတယောက်ကစဉ်းစားလိုက်တယ်ပေါ့အဲမောင်ဖြူမောင်ဖြူဆိုရင်အမောင်ဖြူဆိုတာဘလို့လူတော့ဘလို့လူတော့ဆိုရင်သူ့ကိုလှမ်းပြီးတော့ဦးဇင်းတို့ကညံထဲမှာတွေးကြည့်လိုက်လို့ရှိရင်အော်သူ့ဘုံကမောင်ဖြူဆိုတာရက်ရှိရှိထောင်းထောင်းမောင်းမောင်းနဲ့အာသားကြီး ဟိုဖြူဖြူဖူးဖူးလူကိုမောင်ဖြူလို့ခေါ်တာလို့တို့ညံထဲမှာအောင်ယူကြည့်ထင်းလာတာပေါ့အဲ့လိုပဲကရုဏာတရားဆိုတာဘယ်လိုပါလုံးကရုဏာတရားဆိုတာဘယ်လိုတော့ဒီလိုမျိုးကိုကတွေးလိုက်လို့ရှိရင်ဘာဖြစ်လာတော့ညံထဲမှာထင်းလာတယ်အော်ကရုဏာတရားဆိုတာအဝိဟိန္ဒပဲမညင်တဲ့လူချင်းတတ္တဝါတွေကိုမညင်တဲ့ချင်းသဘောပါလားလို့တို့ညံထဲမှာထင်ရှားလာတာပေါ့ဒါကိုဒါကရုဏာရဲ့ဒါပြစ္စုပ္ပတ္ထာနာညံထဲမှာရှိရှိထင်လာခြင်းသဘောလို့ဒီလိုခေါ်တယ် အဲ့မှာတော့ဦးဇင်းတို့ဖလားပြစ္စုပ္ပတ္ထန်တို့ဒါဟိုဥပဋ္ဌာဏကာရကာရကပေါ့ပြစ္စုပ္ပတ္ထန်အကြောင်းပေါ့နော်အကျိုးနဲ့အကြောင်းဆိုပြီးဒီလိုမျိုးလဲထင်လာတတ်တယ်ပေါ့ကဲဒါတော့ထားပေါ့နောက်တစ်ခုကြတော့နံပါတ်ဒါ3ခုမြောက်ပြီးတော့နံပါတ်4ခုမြောက်အနေနဲ့လှည့်ပြီးတော့လူစင်တို့ကြည့်ကြရအောင်နံပါတ်4ခုမြောက်ကြတော့ဘာဖြစ်တုံဆိုတော့ဒုက္ခပိဗုဒ္ဓနံအနာထဘာဝဒတနာပဋ္ဌာနံဟောသူကြတော့နည်းနည်းလေးပို့ပြီးတော့ဟိုနီးစွာသောအကြောင်းကရုဏာဖြစ်ဖို့ရန်နီးစွာသောအကြောင်း ရုဏဖြစ်ဖို့ရန်နှီးစွာသောအကြောင်းဆိုဗါတဲ့တော့ဒုက္ခဘိဗုဒ္ဓနံစင်းရဲတရားတွေဖြင့်ညှဉ်းပန်းနှိပ်စက်ခြင်းခံနေရတဲ့တတ္တဝါတွေကိုဗါဖြစ်တော့တတ္တဝါတို့ဤအနာထဘာဝကိုယ်ွယ်ရမဲ့အနာထဘာဝတတနာ ကိုယ်ွယ်ရမဲ့နေသည့်အဖြစ်ဖြင့်ဒါရှုကြည်တတ်တဲ့တတနာအနာထဘာဝတတနာပဋ္ဌာဏံအဲ့တော့ ကရုဏာဖြစ်ခြင်းနဲ့ဆိုရင်ကရုဏာဖြစ်ဖို့ရနေစွာသောအကြောင်းကိုကြည့်ကြမယ်ဆိုရင်သူကခုနဆင်းရဲဒုက္ခရောက်နေတဲ့ညှဉ်းပန်းနှိမ့်ဆက်ခံနေရတဲ့တတ္တဝါတွေမှာအော်ကိုးကွယ်ရာအားထားရာမရှိပါရာမရှိပါလားကိုးကွယ်ရာမဲ့နေတယ်အားထားရာမဲ့နေတယ်လို့အဲ့လိုမျိုးမြင်တတ်ရအဲ့လိုမြင်တတ်ရင်အဲ့အမြင်ဒီကရုဏာဖြစ်ဖို့ရန်အကြောင်းပဲဘာဖြစ်ဖို့ရန်အကြောင်းကရုဏာဖြစ်ဖို့အကြောင်းရင်းပါဗျာကရုဏာဖြစ်ဖို့ရန်အကြောင်းပဲအဲ့တော့ဆိုလိုရင်းကကရုဏာဆိုတာဒီနေရာမှာသိပြီးတော့မမြတ်သွားဘူး ဦးဇင်းတို့ဒကာကြီးဒကာမကြီးဒီနာမှာအနာထဘာဝဒတနာအနာထဘာဝကိုယ်ွယ်ရမဲ့နေတဲ့အဖြစ်ဖြင့်ဒတနာရှုကြည့်တတ်တာပေါ့အဲ့ဒီနေရာမှာဦးဇင်းတို့စကားလေးနည်းနည်းစုံလို့စကားညက်ကလေးထည့်ပြောဒကာကြီးဒကာမကြီးတွေဇေဒွန်ကျောင်းဒကာကြီးရဲ့အမည်ဘယ်လိုလဲတော့ဝိတာကနာဝေဗါလဲတော့အနာတပိဗါလဲတော့အနာတပိတတိဟုတ်ပလားဇေဒွန်ကျောင်းဒကာကြီးဒီအနာတပိတတိကြီး သူ့ရဲ့နာမည်အရင်းကကြတော့ဦးဇင်းတို့ဗုဒ္ဓဘာသာအများစုကနာမည်အရင်းကိုသိမသိကြဘူးသူ့ရဲ့နာမည်အရင်းကသူတ္တထဘာလဲတော့သူတ္တထပါဗျာသူတ္တထဒါသူ့ရဲ့နာမည်အရင်းဒါပေမဲ့အဲသူကသူတ္တထလို့သာသနာတော်မှာဦးဇင်းတို့သိပြီးမထွင်ဘူးအနာထပိဏိကတအနာထပိဏိကောဒီလိုပဲဦးဇင်းတို့စာပေမှာများများတွင်ကြည်တယ်ဘာဖြစ်လို့တော့ဆိုတော့အနာထပိဏိက သူကအနာတာကိုယ်ဝယ်ရမဲ့နေတဲ့ဟိုစားရမဲ့တောက်ရမဲ့ဖြစ်နေတဲ့ပုံကိုယ်တွေကိုသူကဒီထမင်းပေးလိရှိတယ်အာသူကအဇာဟာရတွေပေးလိကျွေးလိရှိတဲ့အတွက်ကြောင့်သူကအနာထာပိန္ဒိကကိုယ်ဝယ်ရမဲ့တဲ့ပုံကိုယ်တွေကိုထမင်းတလုံးတစုံစသည်အပြင်ဒီလိုနဲ့ပေကံလူတန်းတဲ့ပုံကိုယ်လို့ဒီလိုဒါဟိုအမိတွင်တာပေါ့သာသနာတော်အဲဒါကြောင့်မလို့ဒါဆိုရင်ဦးဇင်းတို့စဉ်းစားကြည့်ကြတခါကြီးဒီကမကြီးအနာရပင်တထေးကြီးဆိုတာ အာရိုးရိုးကြောင်းလှူလိုက်လို့ထပြီးတော့အကြောင်းတကာဖြစ်သွားတာမျိုးဟုတ်သလားမဟုတ်ပါဘူးဗျာမဟုတ်ဘူးတို့နိုင်ငံကြီးကမကြီးကိုပတ်စံရှိတယ်ကျောင်းဆောက်လူမယ်ပတ်စံရှိတယ်သဒ္ဓတရားလည်းရှိတယ်ကျောင်းဆောက်လူလည်းကျောင်းတကာမဖြစ်နိုင်ဘူးလားဖြစ်နိုင်ပါလေဗျာဖြစ်နိုင်တာပဲလေအားကျောင်းတကာကြီးဆိုကြပါစို့ရွှေညောင်မင်းလားရွှေညောင်မင်းကျောင်းလာပြီးကျောင်းကြီးဆောက်လို့ရွှေညောင်မင်းကျောင်းတကာကြီးမဖြစ်ဘူးလားအဲစတရားပြောဘယ်မှာတကိုကိုကြိုက်တဲ့နေရာတနေရာသွားပြီးတော့ကိုကကျောင်းကြီးဆောက်လူလိုက်လို့ရှိရင်အဲ့ကျောင်းရဲ့ကျောင်းတကာကြီးဖြစ်မသွားဘူးလား ဖြစ်သွားတယ်ခုအနာဒမင်ဆိုလည်းပဲဆိုကြဆိုဇေဒုံအကြောင်းတော်ကြီးကိုလူတွေအာသူ့မူရင်းနာမည်ကသူတတ်တာဒါဆိုရင်မြည်ပါတယ်လားဟာအာဇေဒုံအကြောင်းတကာကြီးသူတတ်တာဟုတ်ပလားရိုးရိုးပဲလေအကြောင်းတကာဇေဒုံအကြောင်းတကာကြီးသူတတ်တာဒါပေမဲ့အဲ့လိုမဟုတ်ဘူးအနာဒဘေအနာထပိဏိကဆိုအနာဒဘေတထေကြီးဆိုအနာထပိဏိကတတိအနာဒဘေတထေကြီးလို့ဒီလိုအမည်တွင်တာဘာကြောင့်နှုံးလို့မေးတော့သူဒီမုံမြတ်တဲ့ခုနကရုဏာဆိုတဲ့မုံမြတ်တဲ့စိတ်ထားကိန်းအောင်နေတဲ့သူတော်ကောင်းကြီးတယောက်လို့ဒါမှတ်ကြောက်တင်ခဲ့တာပဲ ဘလို့ဘလို့သူတော်ကောင်းကြီးလဲဆိုတော့မွန်မြတ်တဲ့စိတ်ထားရှိတဲ့သူတော်ကောင်းကြီးဗါတဲ့တော့မွန်မြတ်တဲ့စိတ်ကောင်းရှိတဲ့တထေးကြီးပါဗျာသူတော်ကောင်းကြီးပဲတထေးကြီးပဲဟုတ်ပြီအဲ့ဒါဦးဇင်းတို့ဒါအင်မတန်ဟိုလင့်လာစရာသဘောကျစရာကောင်းတာဦးဇင်းတို့ကြောင့်မလို့ဒီဘုရားစာပေဒီကျမ်းဂန်တွေကိုလေ့လာတဲ့အခါမှာဟိုရိုးရိုးလေးပေါ့တုတ်တန်တကူကိုတုတ်တန်လို့လေ့လာသွားပြီးမြင်အဲ့ဒီကပို့ပြီးနည်းနည်းနည်းနည်းအိဗယ်လေးတွေဦးဇင်းတို့တခါလေး စဉ်းစားပြီးတော့စာပေနဲ့ကပ်ကြည့်လို့ရှိရင်တကယ်တန်ဖို့ရှိတယ်အနာရပင်ကျောင်းသရဂါကြီးကိုအနာရပင်လို့ပဲတွင်တယ်ခုနသုတ္တထလို့မတွင်ဘူးဒါဆိုတော့အဲ့သူ့ရဲ့ဂုံကိုပေါ်ပြနေတာပဲနာရပင်နာရပင်နာရပင်ဆိုတာလော်လော်လေးနဲ့ရလာတဲ့အမည်တော့မဟုတ်ဘူးသူ့တန်တန်မှာကရုဏာတရားတွေဘလောက်အားကောင်းတဲ့သူတော်ကောင်းကြီးလဲဆိုတာကိုသာသနာတော်မှာဖရာတကာကြောင်းတကာဆိုတော့အဲ့လိုစိတ်ထားရှိရတယ်အနာရပင်ဆိုတာလော်လော်ရလာတာမဟုတ်ဘူးလို့ပြောတာမဟုတ်ဘူးလားတကာကြီးဒီကမာကြီးဟုတ်ပါတယ်ဗျာဟုတ်တယ်ဒါကြောင့်မလို့တို့တကာကြီးဒီကမာကြီးတွေလည်းပဲအဲ့လိုပေါ့ နာရပိန်တို့ကဲ့သို့ကျောင်းတကာအမိခန္ဓာမျိုးစွမ်းတကာအမိခန္ဓာမျိုးတွေမဟုတ်ဘဲနဲ့မြင့်မြတ်တဲ့မုံမြတ်တဲ့ဒီဗြဟ္မဝိဟာရလို့ခေါ်တဲ့မေတ္တာကရုဏာမုဒိတာဒီညမှာဦးဇင်းတို့ကရုဏာပြောတော့ကရုဏာတရားတွေအားကောင်းနေသူတော်ကောင်းတွေဖြစ်အောင်ကြိုးစားဖို့မလိုဘူးလားလိုအပ်ပါတယ်ဗျာလိုအပ်ပါလေဒါဦးဇင်းတို့အင်မတန်ဟိုဒီသာသနာတော်ကပြီးတာပေါ့သာသနာတော်ကပြီးတော့အဲ့တော့ငါတို့ကကျောင်းတကာအာငါတို့ကစွမ်းတကာ ငါတို့ကသင်္ကန်းတကာလောက်နေပြီမတင်းတိမ်ပဲနဲ့ငါတို့ဒီဘုရားရှင်အဆုံးအမဖြစ်တဲ့မုံမြတ်တဲ့ကျင့်ကြင်ကြီးကိုကျင့်ကြံကြိုးကိုအားထုတ်ခြင်းနဲ့ငါတို့နှလုံးသားမှာမုံမြတ်တဲ့တရားတွေကိန်းအောင်နေအောင်ကြိုးစားတဲ့သူတော်ကောင်းတွေဖြစ်အောင်ကြိုးစားမှာလို့ဒီနေရာမှာတတိတံဝေကတစ်ချက်ရသွားကြရမယ်။ကဲကောင်းပြီ။အဲ့တော့ပြောချင်တာကဒီမှာဒီကရုဏာကေနေစွာသောအကြောင်းကိုပြောရင်အဲ့ဒီဆင်းရဲဒုက္ခရောက်နေတဲ့တတ္တဝါတွေကိုကြည့်ပြီးတော့ ကိုးကွယ်ရမဲ့နေပါလားအားထားရမဲ့နေပါသလားလို့ဒီလိုရှုမြင်တတ်ရတယ်အဲ့လိုရှုမြင်တတ်ရင်အော်သူတို့မှကိုးကွယ်ရမဲ့နေတယ်အားထားရမဲ့နေတယ်ဆိုရင်ငါတို့ရဲ့ထောက်ရတရားအားထားရလေးအဖြစ်နဲ့ငါဘက်ကဖိမပေးလိုက်လို့ရှိရင်တို့ဒီစင်းရဲ့ဒုက္ခတွေကလွတ်မြောက်မှာပဲဆိုတဲ့ကရုဏာဓာတ်ဒီပေါ်လာတယ်ဒါကရုဏာဖြစ်စီတတ်တဲ့နှီးစွာသောအကြောင်းပဲဒါကြောင့်မလို့ကရုဏာဖြစ်ခြင်းနေကရုဏာဖြစ်ခြင်းဗါလဲတော့ဟိုတနေ့ကဟိုပြောသလိုပေါ့အကောင်းမြင်တဲ့ဝါဒရှိရတယ်ဘာဝါဒရှိရတယ် အကောင်းမြင်တဲ့ဝါဒရှိရပါမယ်ခင်ဗျာ။အကောင်းမြင်တဲ့ဝါဒဦးဇင်းတို့မေတ္တာမှာဆိုရင်ဒါအကောင်းမြင်ရတယ်ပေါ့။ဒီကရုဏာမှာကြတော့ခုနအကောင်းမြင်တာပါပဲအတူတူပါပဲ။မေတ္တာမှာအကောင်းမြင်တဲ့စိတ်ဓာတ်ရှိရင်ဒါဒီမေတ္တာဖြစ်ဖို့ရန်အကြောင်း။အခုကရုဏာမှာကြတော့ခုနကျင်နာတနာပြီးတတ္တဝါတွေမှာအားထားရအားကိုးရမဲ့နေတဲ့သဘောကိုကိုကနားလည်အောင်ဟိုစင်ကျင်ပေးရတယ်။အဲ့လိုစင်ကျင်ပေးလို့ရှိရင်အော်သူတို့ကိုလှမ်းကြည့်ရတယ်အော်သူတို့မှာကိုယ်ကိုယ်ရမဲ့နေပါလားအားထားရမဲ့နေပါလားဆိုရင်ဒါအော်သူတို့မှာကိုယ်ကိုယ်ရအားထားရလေးရှိအောင် အိုးအိမ်မဲ့နေတဲ့ပုဂ္ဂိုလ်စားစရာတောက်စရာမဲ့နေတဲ့ပုဂ္ဂိုလ်မှာအော်စားစရာတောက်စရာလေးတွေငါစွမ်းနိုင်သလားဆိုပြီးဒါကရုဏာဖြစ်တာပေါ့ဒါကရုဏာကိုဖြစ်စီတတ်တဲ့ဤစွာသောအကြောင်းကဲကောင်းပြီဒါကရုဏာရဲ့ကရုဏာကိုဦးဇင်းတို့လေးပဲလေးလံမှာလှည့်ပြီးတော့ကြည့်တာနောက်တကဒီနေရာမှာကရုဏာရဲ့ပြည့်စုံခြင်းနဲ့ကရုဏာကပျက်စီးခြင်းဆိုပြီးတော့ဒီအကြောင်းနှစ်ပါးကိုလည်းမိမိတို့ကသိထားဖို့လိုတယ်အဲ့တော့ကရုဏာရဲ့ပြည့်စုံခြင်းဒီပါလဲဆိုတော့ ဝိဟိန္တုပသမောတတတံပတိဝိဟိန္တဥပသမောပေါ့ဝိဟိန္တဆိုတော့ညှိမနှိမ့်တဲ့ခြင်းတွေကိုဥပသမဆိုတော့ငြင်းအေးတာအဲ့တော့ဘာပြောလာလို့ဆိုတော့တက်တဲ့ပြောတော့ဒီတတ္တဝါတွေကိုတတ္တဝါတို့ကိုညှင်းတဲ့ကြောင်းဖြစ်တော့ညှင်းတဲ့သောအချင်းအားဖြင့်ဖြစ်တော့မညှင်းတဲ့သောအချင်းအားဖြင့်ဖြစ်တော့ကရုဏာဤဟိုစန့်ကျင်ဘက်ပေါ့နော် အဲတိုက်ရိုက်ဆန့်ကျင်ဘက်ပေါ့တနည်းအားဖြင့်အဲကရုဏာတတ္တဝါတွေကိုမငြင်းသေးခြင်းဘူးဆင်းရဲဒုက္ခတွေမှာလွတ်မြောက်ခြင်းလေဆိုရယ်ကရုဏာရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဒေါသကအာဃာတပေါ့နော်ဒေါသဝိဟိန္ဒဆိုတဲ့ညှင်းသေးလိုတဲ့တရားကငြင်းအေးခြင်းဒီဒါကရုဏာရဲ့ပြည့်စုံခြင်းပဲအဲ့တော့တူတူပြန်ပြီးတော့နားလည်လျောင်ပြောရင်အဲ့ဒါဝိဟိန္ဒဝိဟိန္တုပသမော ဝိဟိန္တဆိုတဲ့ညှင်းသေးခြင်းတွေငြင်းအေးသွားတယ်တဏ္ဍဝါတွေကိုမညှင်းသေးခြင်းဘူးညှင်းသေးခြင်းတွေဆိုတဲ့ဒီညှင်းသေးမှုဒေါသတရားပေါ့ညှင်းသေးခြင်းတွေဆိုတာဒေါသပဲအဲညှင်းသေးမှုတွေငြင်းအေးသွားခြင်းဒီဒါကရုဏာရဲ့ပြည့်စုံခြင်းပဲကရုဏာနဲ့ပြည့်စုံခြင်းအဲ့တော့တဏ္ဍဝါတွေကိုညှင်းသေးခြင်းနဲ့စိတ်ရှိနေသေးတယ်တဏ္ဍဝါတွေဆင်းရဲတာကိုသဘောကျနေသေးတယ်ဆင်းရဲဒုက္ခရောက်နေတဲ့စီးပွားရေးတွေမပြေလည်တာလူမှုရေးတွေအာမပြေလည်တာ အာတခါလေစစ်ပွဲတွေရှိနေတာကိုလိုလားနေတယ်ဆိုရင်ဒါကရုဏာနဲ့ပြည့်စုံတယ်လို့ပြောလို့ရမလားမရဘူးအဲအဲ့လိုမျိုးတွေမရှိဘူးဆင်းရဲဒုက္ခတွေမရောက်ချင်ဘူးအာရောက်ရှိနေတဲ့ဆင်းရဲဒုက္ခတွေကိုမရောက်ချင်သေးခြင်းဘူးတနည်းအားဖြင့်အဲ့ဆင်းရဲဒုက္ခကိုဖြစ်စေခြင်းဖြစ်စေနိုင်တဲ့ဒေါသတရားတွေငြင်းရေးသွားပြီဆိုရင်ဒါကရုဏာကပြည့်စုံခြင်းပဲလို့ဒီလိုသဘောကျရအောင်။အော်နောက်တစ်ခါသူ့ကပျက်စီးခြင်းပေါ့ကရုဏာရဲ့ပျက်စီးခြင်းကဘာတော့ကရုဏာရဲ့ပျက်စီးခြင်းဒီ တောကတံဘောဝိပတ္တိတောကတံဘောတောကတရားဖြစ်လာပြီစိုးရိမ်တဲ့တရားဖြစ်လာပြီဆိုတော့အဲ့ဒါဝိပတ္တိအဲကရုဏာတရားပျက်စီးတာပဲအဲ့တော့တောကတရားခုနလိုပေါ့မိမိချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်တွေအဲ့ပုဂ္ဂိုလ်တွေနဲ့ဟိုဆင်းရဲဒုက္ခရောက်လာလို့ပဲဖြစ်ဖြစ်ကိုကအဲ့ဆင်းရဲဒုက္ခကိုကြည့်ပြီးတော့အဲ့ဒါတောကတွေများလာပြီဆိုရင်တော့ဒါမိမိပွားများနေတဲ့ကရုဏာတရားသည် ပျက်စီးတော့တာပဲဒါကရုဏာတရားကပျက်စီးခြင်းဒါကြောင့်မို့လို့ဦးဇင်းတို့ကရုဏာတရားကိုပွားတော့မယ်ပွားများအားထုတ်တော့မယ်ဆိုတဲ့ပုံကူဒီတဲ့သူကအဲ့ဒါနံပါတ်1တိတ်ချစ်တဲ့ပုံကူကစပြီးတော့မပွားရအောင်ကိုအရင်ချစ်ခင်မြတ်နိုးတဲ့ပုံကူကစပြီးတော့မပွားရအောင်ဒါနံပါတ်1တစ်ချက်နောက်တစ်ခုတော့ဦးဇင်းတို့လင်္ကဝိသဘာကကာလင်္ကတဆိုပြီးတော့နှစ်ချက်ပေးထားတယ်အဲ့ဒါဘာလဲဆိုတော့လင်္ကဝိသဘာကလိမ်မတူတဲ့ပုံကူတွေကိုစပြီးကရုဏာမပွားရအောင်ဘာမပွားရဘူးလိမ်မတူတဲ့လူတွေကိုစပြီးမပွားရပါဘူး စပြီးတော့ကရုဏာမပို့ရဘူးကရုဏာဘာဝနာမပွားများရအောင်နောက်တခါကာလင်ကတသေသွားတဲ့ပုံကိုယ်တွေကိုလည်းကရုဏာမပွားရအောင်ဒီနှစ်ချက်တော့မှတ်တာမှတ်တာပြီးတော့ကောင်းပြီကုလို့ကရုဏာတရားကိုကုလို့နားလည်ပြီးလို့လေးဘက်လေးတန်ကလှည့်ကြည့်ပြီးလို့ဦးဇင်းတို့ပွားများတော့မယ်ဆိုရင်ကရုဏာတရားကိုပွားများလို့ရှိရင်တော့ဦးဇင်းတို့ဟိုမှာအနောတိတ5မျိုးဩဒိတ9မျိုးပေါင်းတော့12မျိုးပေါ့ပုံကိုယ်12မျိုးအဲ့ပုံကိုယ်12မျိုးကိုဦးဇင်းတို့က စာကြောင်းမှာတစ်ကြောင်းနဲ့ပွားရတယ်ဘလို့ပွားမလို့ဆိုတော့ဟိုးမှာဒကာကြီးတွေဒကမကြီးတွေပါဠိလေးရဘူးတယ်အာဝေရောဟောတုအပြပစ္စဟောတုအနိကောဟောတုဒုက္ခိအတ္တနံပရိဟာရန္တုဒါကမေတ္တာအတွက်ပြီးတော့ဒုက္ခမௌဇန္တုဗါတဲ့တော့ဒုက္ခမௌဇန္တု ဒုက္ခမုတ်ဇန္တုဒုက္ခမုတ်ဇန္တုဆင်းရဲဒုက္ခတွေမှာလွတ်မြောက်ပါစေအယံပုရိသောဒုက္ခမုတ်ဇန္တုအယံပုရိသောအယံတပုရိသောဒုက္ခမုတ်ဇန္တုအယံတပုရိသောဤသူတော်ကောင်းသည်ဒုက္ခမုတ်ဇန္တုဆင်းရဲဒုက္ခတွေမှာလွတ်မြောက်ပါစေဟောဒီလိုပွား ဒီလိုပွားလို့ရှိရင်ဒါကရုဏာဘာဝနာဖြစ်တယ်အဲ့တော့ကရုဏာဘာဝနာကိုစပွားခြင်းနဲ့သူတော်ကောင်းဒီဘာလို့တော့ခုနမိမိရင်းတော့ရင်းနှီးတယ်မိမိချစ်ခင်တဲ့ပုံကိုဒါပေမဲ့အရန်ကြီးချစ်ခင်တဲ့ပုံကိုမဟုတ်ဘူးအလယ်လတ်ပုံကိုမျိုးပေါ့ချစ်တော့ချစ်တယ်အရန်ကြီးချစ်တဲ့ပုံကိုမဟုတ်အတိပိယမဟုတ်ဘူးပေါ့တာမန်ပုံကိုတယောက်အဲ့ပုံကိုတယောက်ကိုအာယုံယူလိုက်ယူပြီးတော့အဲ့ပုံကိုတယောက်ခုနဆင်းရဲဒုက္ခရောက်နေတာမျိုးကိုကိုက အာယုံယူတစ်ချိန်ကဖြစ်ဖြစ်အခုပဲဖြစ်ဖြစ်ပေါ့ဆင်းရဲဒုက္ခရောက်ရောက်နေတာလေးကိုအာယုံယူပြီးအော်သူအဲ့ဒီရောက်နေတဲ့ဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေကိုဆင်းရဲပဲဖြစ်ဖြစ်စိတ်ဆင်းရဲပဲဖြစ်ဖြစ်အဲ့ဒီဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေဆိုပြီးတော့ကိုကပွားများနေတာအဲ့တော့ကရုဏာဒီလည်းပဲတတ္တဝါပညာကိုအာယုံပြုနေဟောဒါကိုတော့ဦးဇင်းတို့ကမမေ့ရအောင်အဲ့တော့ဒီမြမဝိဟာရတရား၄ပါးလုံးဒီတတ္တဝါပညာကိုပဲအာယုံပြုဒါကြောင့်မလို့မေတ္တာမှာတော့လည်းအရှုကအာယုံဒီတတ္တဝါပညာဖြစ်ရတယ်အခုကရုဏာမှာလည်းထို့တူပဲ အတ္တဝါတို့ရောက်ကိုအာယုံယူလိုက်တယ်အဲ့ပုဂ္ဂိုလ်ကဆင်းရဲဒုက္ခရောက်နေတာကိုအာယုံပြုပြီးထိုဆင်းရဲဒုက္ခတွေကလွတ်မြောက်ပါစေလွတ်မြောက်ပါစေဒုက္ခမုတ်ဆက်တုဒုက္ခမုတ်ဆက်တုဒီလိုလေးပွားများရတယ်အဲ့လိုပွားများလိုက်လို့ရှိရင်တပြေးပြေးနဲ့စိတ်ကငြိမ်သက်တည်ကြည်လာလို့ရှိရင်အဲ့ဒီမှာဦးဇင်းတို့ပထမဇန်ဒုတိယဇန်တတိယဇန်အထိဒီကရုဏာဘာဝနာကလည်းဒါဇန်၃ပါးရတယ်ပေါ့အဲ့လိုရပြီဆိုရင်ဒါပုဂ္ဂိုလ်တယောက်ရပြီဆိုအဲ့လိုကိုချစ်တဲ့ပုဂ္ဂိုလ်အဲ့ဒါဟိုချစ်တော့ချစ်တယ်အရင်မချစ်ဘူးအဲ့လိုပုဂ္ဂိုလ်၁၀ယောက်လောက်ပြီးတော့အရင်ချစ်တဲ့ပုဂ္ဂိုလ်၁၀ယောက်လောက်စီ၁၀ယောက်လောက် ပြီးတဲ့အခါကျတော့အလယ်လတ်ပုဂ္ဂိုလ်ချစ်တာလည်းမဟုတ်ဘူးမုန်းတာလည်းမဟုတ်ဘူးအဲ့လိုပုဂ္ဂိုလ်ကိုလည်းအဲ့ဒါ10ရောက်လောက်ပေါ့အဲ့ဒါတခါတဲ့ကရုဏာဘာဝနာပွားများတယ်တတရားဇံပေါက်တဲ့အထိအဲ့လိုရပြီဆိုတဲ့အခါကျခုနမုန်းတဲ့ပုဂ္ဂိုလ်ကိုတခါပြန်ပြီးတော့ပွားများအဲ့မုန်းတဲ့ပုဂ္ဂိုလ်ကိုလည်းပွားများလို့ရပြီဆိုရင်တော့အလုံးကိုခြုံပြီးတော့တိမာတံမေတာကွဲအောင်မေတ္တာလိုပဲတိမာတံမေတာကွဲတဲ့အထိပွားများအဲ့လိုပွားများလို့ရပြီဆိုတဲ့သူတော်ကောင်းကဘာလို့တော့ ခုနကရုဏာဘာဝနာကိုပွားရင်ဦးဇင်းတို့132ပါးပွားများလို့ရတယ်။အဲဒါကြတော့ခုနတစ်စစ်တက်ပြီးဒီမာတမေတာကွဲသွားပြီဆိုတဲ့အခါကျမှစပြီးတော့အဲဒါတပ်ပိတတ္တာတပ်ပိပါဏာတပ်ပိဗုဒ္ဓတပ်ပိပုဂ္ဂလာတပ်ပိအတ္တာဘာဝပရိယပန္နာဟောတာအနောဒိတပြီးတော့တပ်ပါဣတိယောတပ်ပိပရိတာတပ်ပိရိယတပ်ပိနရိယတပ်ပိဒေဝတပ်ပိမနုဿတပ်ပိဝိနိပါတိကာဆိုပြီးတော့ဩဒိတက9ပါးပေါ့ ဟောဒိတာက9ပါအဲ့လိုမျိုးဒါပုဂ္ဂိုလ်12ယောက်ပေါ့ပုဂ္ဂိုလ်12ယောက်ကိုအာစာပြီးတော့ပို့ပါတယ်ပို့လို့ရှိတယ်တတိယဇံပေါက်တဲ့ဒီပို့အဲ့တော့အဲ့ပုဂ္ဂိုလ်12ယောက်ဆိုတော့ဒါကရုဏာဘာဝနာ12မျိုးရသွားပြီအဲ့ဒါကိုခဏထားခဲ့ပြီးတဲ့အခါကျဘာဖြစ်တော့အရက်10မျက်နှာတမျက်နှာတမျက်နှာမှာအရှိရက်ဆိုအရှိရက်မှာဒါပုဂ္ဂိုလ်12ယောက်ကိုတတိယဇံရောက်တဲ့ဒီပို့အဲ့လိုပို့လို့အရက်10မျက်နှာပေါင်းလိုက်လို့ရှိရင်အဲသူကပုဂ္ဂိုလ်က12ယောက်အရက်က10မျက်နှာဆိုတော့120 120ခုနဒီတိုင်းထဝင်းကျင်ကိုပွားများထားတာက 12ရောက်နဲ့ပေါင်းတော့120နဲ့7နဲ့ပေါင်းတော့130နှစ်ဒါကိုကရုဏာဘာဝနာပွားများရင်132ပါတော့ဒါဘာဝနာတွေအနေနဲ့ပွားများလို့ရတယ်တတရားဇန်စိုက်တဲ့အထိအဲ့လိုပွားများခြင်းအပြင်မိမိတို့တဏ္ဍမှာဒါသမထဘာဝနာတွေကိုဒါမိမိတို့ကကြိုးစားပြီးတော့ပွားများအာထုတ်ရင်ဖြင့်ကရုဏာဘာဝနာကိုအောင်မြင်မြင်ဆန်ဆိုင်တဲ့ပြီးပွားများရမှာအဲ့တော့ဦးဇင်းတို့ဒီဒီကနေ့ကမှာ ဒါဘုရားဟောတဲ့ဒီစာပိုက်ကလေးတစ်ခုနဲ့ဒီကရုဏာဘာဝနာကိုဦးဇင်းတို့သင်ကြားရအောင်ကရုဏာတာဂတိနာစေတတဧကံဒီဝတံပရိတဝဝိယရတိတထာဒုတယံတထာတတယံတထာသတုထံဣတိဥဒ္ဓမတောတိတိယံတပ္ပတိတပ္ပတတာယတပ္ပတတာယတပ္ပဟွန်တံလောကံ ကရုဏာသာဂရေနာ စေတတာဝိပုလေနမေဂရေနာ အပမနေနာအဝေရေနာ အပြာပစ္စေနာပရိတဝါဝိဟရတိကရုဏာသာဂရေနာကရုဏာနေရှင်သော စေတတာစိတ်ဖြင့်ဧကန်တိဝတံအယတပတခုသောအယက်ကိုပရိတဝါဖြန့်ကျက်၍ဝိဟရတိနေ၏တထာတို့အတူဒုတိယနှစ်ခုမြောက်သောတတိယသုံးခုမြောက်သောစတုထံလေးခုမြောက်သောအယမျက်နှာကိုကရုဏာသာဂရေနာကရုဏာနေရှင်သောစေတတာစိတ်ဖြင့် ဟရိတဝါဖြန့်ကျက်၍ဝိဟရတိနေ၏ဩဒံအထက်ရဟုဆိုသောအရူပအရူပလောက၌၎င်းအတော်အောက်ရဟုဆိုသောကာမလောက၌၎င်းတတိယံအလယ်ရဟုဆိုသောရူပဝါစရလောက၌၎င်းတပ္ပတိအလုံးစုံသော လောက၌တပ္ပတတာယအလုံးစုံသောတတဝါတို့အပေါ်၌မိမိနှင့်အတူပြု၍တဘာဝန္တံအလုံးစုံသောတတဝါဟုဆိုသော လောကံတတလောကကို မေတ္တာသာကရဏမေတ္တာနေခြင်းသောစေတ္တတာစိတ်ဖြင့် ဝိပုလေနာပြပြန်သောမဂ္ဂရိဏမြင့်မြတ်သည့်အဖြစ်သို့ရောက်သောအပမနေနအတိုင်းအတာအပမနာမရှိသောအဝေဒနာယမရှိသောအပြာပိစေနညိုညင်ခြင်းမရှိသောကရုဏာကရုဏာသာဂရိဏကရုဏာနှင့်ရှင်သောစေတသာ စိတ်ဖြင့်ဖရိတ်တော်ဖြန့်ကျက်၍ဝိဟရတိနေကြကုန်ရာတတိသာဓုသာဓုသာဓု သူပါဗျာအဲ့တော့ကျွန်တော်ကရုဏာတရားတွေကိုအခုပြောခဲ့သလိုပေါ့တရား32မျိုးတိုင်အောင်သောကရုဏာတရားတွေကိုပွားများပြီးတော့အရက်ဆယ်မျက်နှာလုံးမှာဖြန့်ကျက်ပြီးတော့နေရင်ထိုကဲ့သို့နေခြင်းမျိုးသည်မြင့်မြတ်သောနေခြင်းဘယ်လိုနေခြင်းနော်မြင့်မြတ်သောနေခြင်းပါဗျာမြင့်မြတ်သောနေခြင်းနဲ့ဒါကျေပြန့်တဲ့နှလုံးသားမြင့်မြတ်တဲ့စိတ်နေစိတ်ထားတွေနဲ့ဒါနေနေတဲ့သူတော်ကောင်းတွေလို့ဒါလိုပြောရတယ် အော်တစ်ဖက်ကလည်းပဲဒါဒီလိုမြင့်မြတ်တဲ့စိတ်နေစိတ်ဓာတ်ကျေပြန့်တဲ့နှလုံးသားနဲ့လောကကြီးကိုဖြန့်ကျက်ပြီးတော့ရက်စင်မျက်နှာကိုဖြန့်ကျက်ပြီးတော့နေခြင်းအပြင်သမထဘာဝနာအလုပ်တွေကိုအထောက်ချင်းဖြင့်မိမိတို့ရဲ့စိတ်ကိုလည်းတည်ကြည်အောင်ဒါကြိုးစားတယ်စိတ်တော်ဝိတ္တုဖြစ်အောင်ကြိုးစားကြတယ်။ဟောနောက်တစ်ခုဦးဇင်းတို့မုဒိတာနဲ့ဥပ္ပခါပေါ့။မုဒိတာနဲ့ဥပ္ပခါတော့ခုတော့ဦးဇင်းတို့9နာရီကတော့ခွဲပြီဆိုတော့နောက်ထပ်တော့နိုင်ဝက်လောက်ဆို10နာရီလောက်ထိတော့သွားအောင်မလားတခါကြည့်ဒီဘယ်လိုသဘောရလဲ။ ရှင်ဖျားအာသွားလို့ရပါတယ်ဖျားရှင်ဖျားစိတ်ထဲမှာဟိုစိတ်ချမ်းသာမှုပါနဲ့ပြီးတော့ဟောပါဗျာအေးဟုတ်ပြီအဲ့တော့ဦးဇင်းတို့နောက်နိုင်ဝက်လောက်ပေါ့လေအကယ်၍မုဒိတာတစ်ခုလောက်ပြီးလေတစ်ခုလောက်ပေါ့နောက်နိုင်ဝက်သုံးပုံလဲ15မိနစ်တာတာလောက်တော့ဟောကြအောင်နော်ကဲကောင်းပြီအဲ့တော့နောက်ဦးဇင်းတို့မုဒိတာလေးသွားကြရအောင်အဲမုဒိတာရဲ့သဘောကိုစပြီးတော့ဦးဇင်းတို့လေ့လာကြမယ်မုဒိတာရဲ့သဘောကိုစပြီးတော့လေ့လာတဲ့အခါကျတော့ မုဒိတာတိဘယ်လိုသဘောရှိတော့အော်သူ့ရဲ့အတိတ်ပဲလေးစလေ့လာကြရအောင်အဲ့တော့မုဒိတာတိမောဒန္တိတာယတန်တမင်ကိနောတယံဝါမောဒတိတယံဝါမောဒတိမောမောဒနာမတ္တမေဝတန်တိမုဒိတာဆိုပြီးတော့ဒီလိုဖွင့်တာပေါ့ဒါမုဒိတာရဲ့သဘောအဲ့တော့ဒီညမှာလည်းမုဒိတာရဲ့သဘောကဦးဇင်းတို့ဟိုဟိုတလောကဦးဇင်းတို့ပြောခဲ့တဲ့မိကုံးလေးနေတော့ဆက်ဆက်တယ်အဲ့တော့တော်တော်အဲ့ဒါလေးကိုခဏထားဒီမှာဒီဒိဗ္ဗလေးစပြီးတော့ပြောကြရအောင်အဲ့တော့မုဒိတာဆိုတာတဲ့သူက မောတတိဝမ်းမြောက်တယ်အဝမ်းမြောက်တဲ့စိတ်ထားလေးနဲ့ပြည့်စုံနေတာပဲဝမ်းမြောက်တဲ့စိတ်ထားလေးနဲ့ပြည့်စုံတယ်နောက်တစ်ခါတယံဝမောတတိသူကတစ်ဖက်လူမှာခုနပြည့်စုံနေတာဖြစ်တယ်လို့ကိုယ်တဏ္ဍာမှာလည်းအဲ့ဒါကိုကြည့်ပြီးတယံဝမောတတိကိုကိုတိုင်းကိုကဝမ်းမြောက်နေအဲ့တော့မုဒိတာဆိုတဲ့အပိုင်းမှာဦးဇင်းတို့ကိုကိုတိုင်းကိုတဏ္ဍာကိုကိုတော့ဥစွာပထမအစဉ်ကျင်ရမယ်ကိုတကယ်ဝမ်းမြောက်မှုရှိနေသလားကိုကိုတိုင်းကဝမ်းမြောက်နေရမယ်ဒါကိုအရေးကြီးတယ်အဲ့တော့ကိုကိုတိုင်းကမောတတိဝမ်းမြောက်နေတယ်နောက်တစ်ခုဗာလဲတော့ မောဒနမတ္တမေဝအဲအဲ့မှာဒီပုဂ္ဂိုလ်တဦးတယောက်တတ္တဝါတူတယောက်ကိုကြည့်လိုက်တဲ့အခါမှာသူ့ကိုကြည့်ပြီးတော့ကိုယ်တဏ္ဍာမှာတကယ်ကိုကျေနပ်သွားကျေနပ်ပြီးတော့ဝမ်းမြောက်သွားတာမျိုးပေါ့အဲအဲ့လိုမျိုးကိုဒါမုဒိတာတဲ့အဲ့တော့ဦးဇင်းတို့ဒီနေရာမှာမုဒိတာနဲ့ပတ်သက်လို့လည်းဟိုပြောစရာလေးတွေကတော့နည်းနည်းတော့ရှိလာတာပေါ့ဘယ်လိုရှိလာတော့ဆိုတဲ့အခါကျတခါတလေမှာဦးဇင်းတို့ဒီဟိုတလောကပြောသလိုပေါ့ ဟိုဒုစရိုက်မှုတွေနဲ့အတမေဝမ်းကြောင်းပြုတယ်ဒုစရိုက်မှုတွေနဲ့အတမေဝမ်းကြောင်းပြုပြီးတော့သူအောင်မြင်နေတယ်ပေါ့အဲအောင်မြင်နေတယ်ကြီးပွားနေတယ်ချမ်းသာနေတယ်အဲ့လိုပုံကူမျိုးကိုရောဟိုမုဒိတာပွားရမလားဆိုတော့အဲ့ဒါကြတော့ဦးဇင်းတို့ကဘာနဲ့သွားပြီးတော့ဆက်ဆက်တော့ကံပေါ့အကံကံရဲ့အကျိုးနဲ့ဆက်ဆက်ပြီးတော့သူဒုစရိုက်မှုပြုရင်ဒုစရိုက်မှုခံရမှာဟာသူ့ရဲ့ကံပဲသူ့ရဲ့ကံသို့တော့မိမိကတော့ဘာဖြစ်တော့မိမိတဏ္ဍာမှာဝမ်းမြောက်တဲ့အချင်းအရာဝမ်း ဝမ်းမြောက်စရာအချင်းရာပေါ့။မဆောင်ပြည့်စုံနေတယ်၊ကျမ်းမာရေးတွေကောင်းနေတယ်၊အာဇီဝရေးတွေပြည့်စုံနေတယ်၊အာပညာရေးတွေတိုးတက်နေတယ်ဆိုတဲ့အဲ့ဝမ်းမြောက်တော့အချင်းရာကိုပဲဦးဇင်းတို့ကအာယုံယူကြရတာ။တတဝါတူတယောက်ကပြည့်စုံနေတာပေါ့။တံပတ်တိပေါ့။အဲ့ပြည့်စုံနေတာကိုအာယုံယူရမှာ။ပြည့်စုံနေတာကိုအာယုံယူပါမှလည်းပဲဒါဒီကရုဏာဆိုတဲ့အဲသဘောကဒါမုဒိတာဆိုတဲ့သဘောကဖြစ်မှာပေါ့အဲ့တော့ဒီနေရာမှာဘာပြောနေလုံးဆိုတော့ဦးဇင်းတို့ဒီမှာတယံဝါပေါ့ တယံဝါမောဒတိတယံဝါမိမိသည်မောဒတိဝမ်းမြောက်တတ်၏အကိုကိုယ်တိုင်ကဝမ်းမြောက်တဲ့စိတ်ဓာတ်မို့ရတယ်အဒါဒီအမတန်ခက်တယ်ကိုကိုယ်တိုင်ကဝမ်းမြောက်တဲ့စိတ်ဓာတ်ဒါဥစဉ်တော့ပြီးခဲ့တဲ့အပတ်ကဟိုမေတ္တာကိုပြောရင်းနဲ့ဒါလေးနည်းနည်းပြောခဲ့ပြီးပြီဒါလေးနည်းနည်းပြန်ပြောရအောင်အဲ့တော့တယံဝါမောဒတိဆိုတဲ့စကားကကိုယ့်အတွက်ကိုပြောတာအတယံဝါမိမိကိုယ်တိုင်ကိုကမောဒတိဝမ်းမြောက်တတ်ရတချို့ကဝမ်းမမြောက်တတ်ဘူးသူကသူဟိုကိုအောင်မြင်အောင်ကိုကဝမ်းမြောက်တတ်တာတမအောင်မြင်သွားရင်သူကသူဟိုတမဟိုဟို ဓမ္မိကလတ္တနဲ့ပဲသူကရလို့ပဲဟိုဟိုအောင်ဟိုပြည့်စုံသွားသွားအာဓမိကလတ္တနဲ့ရလို့ပဲပြည့်စုံသွားသွားပေါ့တရားလျော်စွာတမ္မာဇီဝနဲ့ပဲရရမိစ္ဆာအာဇီဝနဲ့ပဲရရပေါ့ဒါပေမဲ့တချို့ကမဝမ်းမမြောက်တတ်ဘူးအာဟိုတမားကိုကြည့်ပြီးဝမ်းမြောက်မှာအင်မတန်ကက်စီနေတော့ဝမ်းမြောက်တဲ့စိတ်ကလေးကိုကက်စီနေတယ်ဝမ်းမြောက်တဲ့စိတ်ကလေးကိုကက်စီနေရင်ဟိုသူကဒါမုဒိတာဆိုတာမဖြစ်တော့ကိုယ်တဏ္ဍာမှာအဲ့တော့ဘာဖြစ်သွားတော့ဥစ္စာပရမတော့သိကြတယ်ကိုကဝမ်းမမြောက်တော့ဘူး ဟိုပြည့်စုံသွားတယ်ကျမ်းမာရေးတွေကောင်းသွားတယ်စီးပွားရေးတွေပြည့်စုံသွားတယ်အာဟိုပညာရေးတွေတိုးတက်သွားတယ်ဆိုတဲ့ပုံကိုတယောက်ကိုကြည့်ပြီးတော့ဝမ်းမမြောက်ဘူးဆိုရင်အဲ့ဝမ်းမမြောက်တဲ့နောက်ကမှာဘာပြောလဲဘာပါသွားတော့ဆိုတော့ညူစုတယ်ဆိုတဲ့စိတ်ထားလေးပါသွားတယ်ဘာဖြစ်တယ်တော့ညူစုတဲ့စိတ်ကပါသွားပါတယ်ကြီးဟုတ်တယ်ညူစုတယ်ဆိုတဲ့စိတ်ဓာတ်တနည်းအားဖြင့်ညိုညင်တယ်ဆိုတဲ့စိတ်ဓာတ်ပေါ့ခုနကဦးဇင်းတို့ပါဠိတစ်ခုယူခဲ့တယ်အပြာပြည့်စင်တာညိုညင်ခြင်းမရှိတော့ အော်ကရုဏာစေတနာဒီနေရာမှာကျတော့မုဒိတာစေတတာမုဒိတာနဲ့ရှင်သောမုဒိတာသာဂရေတာမုဒိတာနဲ့ရှင်သောစေတတာစေပြင်ပြိတ္တဝါဖြန့်ကျက်၍ဝိရတတိနေဤဆိုတာဟောတာမုဒိတာပွားများတဲ့ပုဂ္ဂိုလ်ဆိုတာအဲ့လိုပေါ့သူကတခါလေအဲ့မှာအပြာပြည့်စင်တာညုံညင်ခြင်းမရှိတော့ညူစုခြင်းမရှိတော့စိတ်ထားနဲ့ကိုကနေတတ်ရတယ်အဲ့တော့မုဒိတာဖြစ်ဖို့ဆိုတာတိတ်အရေးကြီးတယ်တကယ်လဲသူကဟိုခက်တာပေါ့ခက်တယ်ဆိုတဲ့အပိုင်းမှာလဲဟိုတလောကဥစဉ်တို့ပြောခဲ့တာလေဒီကကြီးဒီကမိုက်ကြီးဖတ်မိတယ်နှစ်မျိုးရှိတယ် ဒီခါလေးမှညူစုတယ်ဆိုတဲ့အပိုင်းကတနည်းအားဖြင့်ဟိုပေါ့ညူညင်းသွားတယ်ဆိုတဲ့အပိုင်းကကိုနဲ့ဒန်းတူလို့သတ်မှတ်ရင်ညူညင်းတာပဲအဲကိုနဲ့ဒန်းတူလို့မသတ်မှတ်ရင်အဲ့ပုဂ္ဂိုလ်ပေါ်မှာသူကဝမ်းမြောက်နိုင်တယ်။ဥပမာဆိုရအောင်တိတ်ပြီးတော့မိမိတို့တဲ့ဟိုစီးပွားရေးအရာပညာရေးအရာတိတ်ပြီးကြွားချနေတယ်အင်မတန်ကိုယ့်ထက်သာနေတဲ့ပုဂ္ဂိုလ်တယောက်ကိုအဲသူ့ရဲ့အောင်မြင်မှုကိုကြည့်ပြီးကိုကဝမ်းမြောက်ဖို့မခဲရင်အဲတို့တူပဲကိုယ်နဲ့တိတ်ပြီးတော့နှိမ့်ကြနေတယ်ကိုကိုဘလို့မှ ဟိုမမီလောက်တဲ့ပုံကူတယောက်ရဲ့စီးပွားရေးပညာရေးအဲ့ဒါသူတို့အောင်မြင်သွားတာကြည့်ရင်လည်းပဲမြင်ရင်လည်းပဲကိုကဝမ်းမြောက်နိုင်ဒါပေမဲ့ကိုနဲ့ဒန်းတူလို့တတ်မှတ်လိုက်ပြီတကယ်ဒန်းတူလားမဒန်းတူတာခဏထားလိုက်ဘူးဒါပေမဲ့ကိုနဲ့ဒန်းတူလို့ပုံကူတဦးတယောက်ကိုကိုကတတ်မှတ်လိုက်တတ်မှတ်လိုက်ပြီဆိုရင်အဲ့မှာသူကစပြီးတော့ဖြစ်တာပဲသူကနှိုင်းရှင်မှုဆိုတာသူကကိုနဲ့ဒန်းတူလို့ထားလိုက်တာနဲ့ဦးဇင်းတို့နှိုင်းရှင်မှုဆိုတဲ့မာနကပါလာတယ်မာနဆိုတာဦးဇင်းတို့နှိုင်းရှင်တာဟောငါနဲ့လူမှုရေးပညာရေးချင်းတူတယ်အာ ဟိုဂုံရည်ချင်းတူတယ်အဲစီးပွားရေးချင်းတူတယ်စသည်အပြင်သူကအဖက်ဖက်ကလိုက်ပြီးတော့နှိုင်းရှင်ထားတော့တာနှိုင်းရှင်ထားတော့တနေရာလေးကတစ်ဖက်ကသားသွားမယ်ဆိုရင်အဲ့ဒီမှာဝမ်းမြောက်ဖို့တဲ့ဘာဖြစ်သွားတော့ညူညင်းလာတယ်အညူစုလာတယ်အဒီစိတ်ထားတွေဖြစ်တာဦးဇင်းတို့ဒါလူမှုပတ်ဝန်းကျင်မှာဒါကအင်မတန်ရေးကြီးတယ်အဲဝမ်းမြောက်ဖို့ဆိုတာကိုယ်နဲ့အမြဲတမ်းဒါကြောင့်မလို့မာနာတရားဆိုတာကဦးဇင်းတို့တချို့ကပြောတယ်ဟိုစားစရာမရှိဘဲနဲ့မာနာလေးတော့ရှိတယ်ဆိုတော့တကယ်တော့မာနာတရားဆိုတာအကုသိုလ်တရားပါပဲ အကုသိုလ်တရားလည်းဖြစ်တယ်လို့တကယ်တော့မာနဆိုတာအင်မတန်တတ္တဝါတွေကိုဒုက္ခပေးတာမာနဆိုတာတတ္တဝါတွေကိုဒုက္ခပေးတယ်ဒီအတွက်ကြောင့်မာနတရားတွေကိုမဖယ်ရှားနိုင်သေးပြီကတော့ဦးဇင်းတို့ဒါမေတ္တာဖြစ်ဖို့လည်းမလွယ်ဘူးကရုဏာဖြစ်ဖို့လည်းမလွယ်အထူးသဖြင့်တော့မုဒိတာဖြစ်ဖို့လုံးဝမဖြစ်နိုင်မုရိယတရားမဖြစ်နိုင်အဲ့တော့မြင့်မြတ်တဲ့ဗြဟ္မဝိဟာရတရားတွေနဲ့မိမိတို့ကတိဆောက်ပြီးမိမိတို့ခန္ဓာအိမ်မှာဒီဗြဟ္မဝိဟာရတရားတွေကိန်းအောင်မွန်မြတ်တဲ့နှလုံးသားပိုင်ရှင်တွေဖြစ်အောင်ကြိုးစားမယ်ဆိုရင် မာနာတရားကြီးဒီအင်မတန်မှစူးညောင်းခလုတ်နေတဲ့မိမိတို့အတွက်ဖြစ်မနေဘူးလားဖြစ်နေပါတယ်ခင်ဗျာဖြစ်နေတယ်မိမိတို့တဏ္ဍာမှာဝမ်းမြောက်ဖို့ခုနတရားဝါမောတဲ့တိကိုယ်တိုင်ကဝမ်းမြောက်တတ်ရတယ်ဆိုတဲ့အပိုင်းပေါ့အဲ့မာနာတရားကြီးရှိနေအဲ့ဒါဝမ်းမြောက်တတ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးဝမ်းမြောက်တတ်ဖို့ဆိုတာဝမ်းမြောက်တဲ့စိတ်ဓာတ်ရှိဖို့ဆိုတာမဖြစ်နိုင်တော့ဘူးဒါကြောင့်မလို့ဦးဇင်းတို့ဒီဗြဟ္မဝိဟာရတရား၄ပါးနဲ့နေခြင်းနဲ့ဆိုတဲ့သူတော်ကောင်းတွေဒီမိမိတို့တဏ္ဍာမှာအဲ့ဒီ မာနာတရားတွေကိုလည်းဖေချထားဖို့လူတွေကောင်းမိတာမုဒိတာရဲ့သဘောပေါ့အဲ့တော့နောက်တကမောဒနာမတ္တမေဝမောဒနာမတ္တမေဝဩဝမ်းမြောက်ဝမ်းမြောက်ဝမ်းမြောက်ချင်းတည်တာလေဟောတိပြီဘလို့အချင်းအကြောင်းပဲဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်ခုနဝမ်းမြောက်တရားဝမ်းမြောက်ချင်းတည်တာလေသူကဝမ်းမြောက်ချင်းတည်တာလျင်လို့သူကမတ္တဆိုပြီးတော့သူတို့လေးထည့်ထားတာ အဲ့တော့ तू ကဘာပြောတာလဲဆိုတော့ဒီစကလုံးလေးတွေကဒါဒီခါလီမှာကြတော့ဟိုစာရဲ့သဘောအရာဟိုလှလို့ထည့်ထားတာမဟုတ်ဘူးအတိတ်ပဲပြပြဘောအထည့်ထားအဲ့တော့ခုနမောဒတိတာယတန်တမင်ကိနော်ပြီးတော့တယံဝါမောဒတိမောဒနမတ္တမေဝဝါတန်တိမုဒိတာဟောအဲ့မှာတယံဝါမောဒတိစောစောကပြောတယ်ကိုကိုတိုင်ကဝမ်းမြောက်တတ်ရဟောနောက်တစ်ခုထပ်လာတယ်မောဒနမတ္တမေဝတန်တိမုဒိတာမောဒနမတ္တမေဝဒီမှာကြတော့ခုနဝမ်းမြောက်တတ်ဖို့ပဲအရေးကြီးတယ် သူကသူခုနဓမ္မာဇီဝနဲ့ရထားတဲ့မိစ္ဆာအာဇီဝနဲ့ရထားတဲ့ကိုကိုကလှမ်းပြီးတော့ concern ကိုအဲလှမ်းပြီးတော့တွေးနေဖို့လိုသလားမလိုပါဘူးခင်ဗျာလိုအတူမှစီးတဲ့ဥစ္စာတွေပြေဝနေမယ်အာကျမ်းမာရေးတွေကောင်းနေမယ်ဘလူနည်းနဲ့ပဲကောင်းကောင်းကိုကအဲကောင်းတာလေးကိုအာရုံယူရမှာကောင်းတာလေးကိုအာရုံယူပြီးဝမ်းမြောက်သွားဖို့ဒါအရေးကြီးတယ်ကိုကဒီနေရာမှာကိုကဘာလုပ်နေတာလဲဆိုတော့ဥပဒေကြောင့်အရာသူ့ကိုစစ်စစ်နေတာမဟုတ်ဘူးဟုတ်ပလားကိုကမလုပ်နေတာဆိုတော့ကိုကဒီမြင့်မြတ်တဲ့ဗြဟ္မဝိဟာရတရားကိန်းအောင်ကိုကကြိုးစားနေရတာဖြစ်တယ် အဲ့တော့ဗြဟ္မဝိဟာရဆိုတာခုနပြောသလိုပေါ့အပမနေနာဒကာကြီးတွေဟိုစေတသိက်ပိုင်းကအပမညာဆိုတာအပမနာကလာတာအတိုင်းတာမဲ့တယ်တတ္တဝါလည်းအတိုင်းတာမဲ့တယ်ဟိုနေရာဒေသအပြင်လည်းအတိုင်းတာမဲ့ထားအတိုင်းတာမဲ့တယ်ဆိုတာတတ်မှတ်မထားအောင်ဒီဘောင်လေးအတွင်းမှာပဲဒီပုံကူမှာပဲဒီလိုမရှိအောင်အတိုင်းတာမဲ့တဲ့ဟိုဒီစိတ်ထားကြီးကြဲကြဲပြန့်ပြန့်ထားရမှာပေါ့ထားမှာဆိုတော့ကိုကအတူဒီဘာဖြစ်ကြောင့်ကြီးပွားလာတယ်ဘာဖြစ်ကြောင့်ဆိုတာကိုဒီနေရာမှာမုဒိတာပေါ်မှန်ပုံကူကလိုက်စီစစ်နေဖို့လိုသလား မလိုပါဘူးခင်ဗျာမလိုဘူးကိုကဘာဖြစ်တော့အဲ့တော့မောဒနာမတ္တမေဝဝမ်းမြောက်ချင်းတီတာလေရင်အဓိကမုဒိတာပဲအဲ့တော့ဝမ်းမြောက်အောင်ပဲကိုကဘာလို့ရမှာတော့ကြိုးစားရမယ်ဝမ်းမြောက်နိုင်အောင်ကြိုးစားရမယ်ဟိုဘက်ကဓမ္မလမ်းကြောင်းအရာဥပဒေလမ်းကြောင်းအရာကသူ့အတူတကြောင်ကိုဒီဘက်ကဝမ်းမြောက်ဖို့အားဗြဟ္မဝိဟာရတရားကိုယ်တဏ္ဍကိမ့်ဖို့ဟာကိုယ်အကြောင်းဟုတ်ပလားအဲ့ဒါမုဒိတာပွားများတဲ့ဒုဒကကြီးဒီကမကြီးဒါလည်းပဲအရေးကြီးတယ်ကောင်းပြီအဲ့တော့ဒါမုဒိတာကဒါ အတိတ်ပဲပေါ့နော်မုဒိတာပဲဖွင့်ဆိုချက်ကောင်းပြီအဲ့တော့မုဒိတာကိုဦးဇင်းတို့ကခုနလိုလေးဘက်လေးတန်ကလှည့်ပြီးတော့ဒါလေ့လာကြအောင်ဆိုမုဒိတာပေါ့အဲ့တော့မုဒိတာကိုလေးဘက်လေးတန်ကလှည့်ပြီးတော့လေ့လာကြမယ်ဆိုတဲ့အခါကျတော့နံပါတ်1ပေါ့မုဒိတာရဲ့ဟိုလက္ခဏာပေါ့လက္ခဏာဆိုသဘောတဘာဝပေါ့သဘောတဘာဝမုဒိတာရဲ့သဘောတဘာဝသည်ပမောဒနာလက္ခဏာမုဒိတာပမောဒနာလက္ခဏာမုဒိတာဒါသူ့ရဲ့သဘောလေး အဲ့တော့မုဒိတာရဲ့သဘောပါလဲလို့မင်းသူတော်ဘာတို့ဤစီစဉ်ဥစ္စာကုံလုံးပြည့်စုံဒီကိုကြည်ရှင်ဝမ်းမြောက်ခြင်းသဘောလက္ခဏာရှိတယ်ကြည်ရှင်ဝမ်းမြောက်ခြင်းဒါတော့ဦးဇင်းတို့ကျေးဇူးတော်ရှင်ဘောက်ဆရာတော်ဘာသာပြန်ထတာလေဦးဇင်းတို့သဘောကျတယ်ကြည်ရှင်ဝမ်းမြောက်ခြင်းတဲ့ဆရာတော်ကဝမ်းမြောက်ခြင်းလို့လူရိုးလေးမပြောဘူးကြည်ရှင်နေတဲ့တကယ်ကြီးတခါလေးမှတချို့ကဝမ်းမြောက်တယ်တော့ပြောပြီးမျက်နှာကကြည်ကြည်တတရှိသလား ကြီးကြီးသားသားရှင်ရှင်ပြပြမရှိဘူးဆိုရင်ထဲမှာတကယ်ဝမ်းမြောက်တာဟုတ်ကြည်မှာဟုတ်မှာနှုတ်ကပဲဝမ်းမြောက်နေတာဖြစ်ချင်းဖြစ်မှာပေါ့ဒါကြောင့်မလို့တခါလေကျတော့ဦးဇင်းတို့ရှင်းစရာတော်တွေကဘာသာပြန်တာလေးတွေကတခါလေးမှအလင်ကားထက်ထားတာတော့မဟုတ်ဘူးစာထဲမှာလည်းရှိတယ်တကယ်သဘာဝနဲ့ယနေ့ပြစ္ဆုတ်ပံဟောလူလောကနဲ့လည်းအင်မတန်ဆက်ဆက်တဲ့ဟိုအနေထားမျိုးလေးတွေနဲ့ဘာသာပြန်ထားတာအဲ့တော့ဦးဇင်းတို့ဒီကျေးဇူးတော်ရှင်ဘောင်းဆရာတော်ဘာသာပြန်ထားလေးလည်းသဘောကျတယ် မုဒိတာဆိုတာသူတစ်ပါးတို့ဤစီးတဲ့ဥစ္စာ ကုံလုံးပြည့်စုံတီကိုကြည်ရွှင်ဝမ်းမြောက်ခြင်းသဘောရှိတယ်။အာစိတ်ထဲမှာကိုကြီးလင်းပြီးတော့ရွှင်ရွှင်လန်းလန်းနဲ့ကိုဝမ်းမြောက်နေရမှာ။ဟိုနှုတ်ကလေးကနေဝမ်းမြောက်လိုက်တာဝမ်းမြောက်လိုက်တာနဲ့တကယ်မုဒိတာအစီဖြစ်နိုင်မှာမလား။မဖြစ်နိုင်ဘူး။ဒါမုဒိတာရဲ့သဘောလက္ခဏာပေါ့။သဘောတဘာပေါ့။အဲ့တော့မုဒိတာဆိုတာဘလို့သဘောရှိလဲဟေးဆိုခုနစီစဉ်ဥစ္စာပဲဖြစ်ဖြစ်ကျမ်းမာရေးပဲဖြစ်အဲ့လိုအလုံးစုံပြည့်စုံနေတဲ့ပုံကိုတဦးတယောက်ကိုမြင်လိုက်တာနဲ့တခါတည်း ကြည်လင်ရှင်လန်းပြီးတော့ဝမ်းမြောက်တဲ့စိတ်ထားကြည်လင်ရှင်လန်းပြီးဝမ်းမြောက်တဲ့စိတ်ထားဒါကိုဆရာတော်ကစကားလေးချုပ်ပြီးတော့ကြည်ရှင်ဝမ်းမြောက်ခြင်းသဘောရှိတယ်ဒါမုဒိတာရဲ့သဘောဒါဦးဇင်းတို့ဒါမုဒိတာရဲ့သဘောလေးကိုနားလည်ရင်မိမိတို့တန်တန်မှာအဲ့မုဒိတာတရားရောက်လာအောင်လေဒါကြိုးစားလို့လွယ်တာပေါ့နောက်တစ်ဖက်ကလက်ကြည့်မယ်မုဒိတာရဲ့လုပ်ငန်းကိစ္စတဲ့အနိတ္တာယအနိတ္တာယနာရတ္တာအနိတ္တာယနာရတ္တာဆိုတာဘာပြောတာလဲဆိုတော့ အိတ်တာပေါ့အိတ်တာဆိုတာကဒါညူစုတယ်အနိတ္တယနာဆိုတာကအဲ့ဟိုပရိသေတာထည့်လိုက်တာပေါ့မညူစုဘူးဘာပြောတော့သူတစ်ပါးတို့ဤစီတင်ဥစ္စာအကုန်လုံးပြည့်စုံခြင်းနဲ့မညူစုခြင်းကိစ္စရှိတယ်ညူစုမနေဘူးအညူညူစုစုမညူသူတစ်ပါးကပြည့်စုံတဲ့ဇမာရေးစီးပွားရေးလူမှုရေးပညာရေးဘယ်ဘက်ကပြည့်စုံပြည့်စုံပြည့်စုံတဲ့အပေါ်မှာဒါညူစုမှုမရှိရညူစုတဲ့စိတ်ဓာတ်မရှိရဒါဟိုမုဒိတာရဲ့လုပ်ငန်းကိစ္စပါ ဗောဓိဓာတ်ဒီညူစုမှုမရှိဘူးဆိုတဲ့ကိစ္စရှိတယ်ညူစုခြင်းမရှိဘူးပေါ့ဟောနောက်တစ်ခုကြတော့ဗါတဲ့တော့ဒါသုံးဘက်မြောက်ကလှည့်ကြည့်တော့အရတိဝိဃာတပစ္စုပတ္ထနာအရတိအရတိဆိုတာကဒီညမှာညင်းငွေတာပေါ့အဲ့တော့သူတို့တို့ဤစီတင်ဥစ္စာ၌၎င်းလွန်ကဲမိမြတ်သောတမထဝိပဿနာအစပြသည်ဒါအဓိကုသလဓမ္မတို့၌၎င်းမမွေ့လျော်မနှစ်ဆိုင်ခြင်းကိုပယ်ဖြောက်တတ်သော အချင်းညာအပြင်ရှုပွားသုံးသပ်စင်ကျင်သုံးသပ်နေတဲ့ယောဂီရဲ့ဉာဏ်မှာရှေ့ရှုပြီးတော့ထင်လာတယ်တဲ့ဒါဟိုဉာဏ်မှာရှေ့ရှုထင်တဲ့ပြစ္စုပ္ပတ္ထန်ရဲ့သဘောအဲ့တော့ဗါလဲတော့အရတိအရတိဆိုတာကမနှစ်သက်တာမနှစ်သက်တာတွေကိုဝိဃာတာပယ်ဖြောက်တယ်အဲ့တော့ဘာတွေကိုမနှစ်သက်တာကိုပယ်ဖြောက်တာတော့လို့မေးတော့သူတော်ကားတွေကခုနစီစဉ်ဥစ္စာအစရှိသည့်အပြင်တော်၎င်းတမထဝိပဿနာဆိုတဲ့အဓိကုသလဓမ္မတွေမှာတော်၎င်းတိုးတက်လာတာအောင်မြင်လာတဲ့အပေါ်မှာ မမွေ့လျော်ဘူးအဲ့မမွေ့လျော်တဲ့တရားကြီးကိုပယ်ဖြောက်ပြစ်တယ်လို့ညာထဲမှာရှေ့ရှုထင်လာတာအဲ့တော့ဒကာကြီးဒကာမကြီးဒီညူစုရဲဆိုတဲ့တရားလေးပေါ့ညူစုရဲဆိုတဲ့တရားလေးကဒါဝမ်းမြောက်ခြင်းကဆန့်ကျင်ဘက်ပေါ့အဲ့ညူစုရဲဆိုတဲ့တရားလေးကိုပဲဦးဇင်းတို့ပြန်ပြီးတော့ပြောကြရင်ညူစုရဲဆိုတာကစီးတဲ့ဥစ္စာမှညူစုတာဟုတ်သလားမဟုတ်ပါဘူးခင်ဗျာမဟုတ်ဘူးတခါလေးမှဓမ္မသဘာဝတွေပေါ်မှာလည်းညူစုတတ်တယ်ဥမာဓမ္မသဘာဝတွေပေါ်မှာညူစုတတ်တယ်ဆိုတော့ကဆိုကြပါစို့ တခါတဲ့မိတ်ဆွေအပေါင်းအသင်းတွေပေါ့လေတရားလာအားထုတ်ကြတယ်ဦးဇင်းတို့ဒါရိတ်တာဘုန်းကြီးတွေမြတ်မြတ်ကြုံရတယ်တခါတဲ့အဖွဲ့လိုက်ကြီးလာပြီးတော့တရားအားထုတ်ကြတယ်တရားစကားနဲ့ပြန်တော့တယောက်နဲ့တယောက်သိမခေါ်နိုင်တော့ဟုတ်လားမခေါ်နိုင်မပြောနိုင်ဖြစ်တော့ဘာဖြစ်လို့လဲတခါညူစုလိုပဲလူတိုင်းတော့ဖြစ်တယ်လို့ပြောတာမဟုတ်ဘူးနော်ဖြစ်တတ်တာကိုပြောတာဖြစ်တတ်တာဘာလို့လဲဆိုတော့ဥမာဆိုရပါစို့ တခါလဲမိတ်ဆွေလာကြတယ်၄ယောက်၅ယောက်၆ယောက်တခါလဲစုပြီးလာတယ်ဒီကြတော့တရားကအာတုံအာတုံတဲ့အခါကျတော့ခုနကဉာဏ်ဝရိယဆိုတဲ့အကြောင်းတရားတွေရှိတယ်ပြစ္ဆုတ်ပံတပ္ပါယမြတ်တာမှုကိုကျမ်းမာရေးဆိုတဲ့အကြောင်းတရားတွေရှိတယ်ဒါတွေကမြင်နိုင်တာမဟုတ်ဘူးအတိတ်ကအကြောင်းတရားတွေဆိုတော့မြင်နိုင်တာမဟုတ်ဘူးအဲ့တော့တရားအထုတ်တဲ့အတူတူတော့ကြိုးစားတာပဲမှ9ယောက်လာတယ်2ယောက်ကအောင်မြင်တယ်ကျန်တဲ့3ယောက်ကဘာဖြစ်တော့မအောင်မြင်ဘူးဒီတိုင်းဟိုပြန်တဲ့အခါကျတော့ तू ကအောင်မြင်တဲ့လူပုံမှာဘာဖြစ်သွားတော့ ယူဆုံသွားတာပဲ तू ကတော့ရမှာပေါ့ဘာဖြစ်လို့ तू ကတော့ဘလို့ဖြစ်လို့ဆရာတော်နာ तू ကဘလို့နေလို့စသည်အပြင်ဒါကလူ့ရဲ့တဘာဝဖြစ်တတ်တာဟုတ်မလားအဲ့ခါကျတော့လာတော့ကတော့စီစီလုံးလုံးနဲ့တရားတော့ကောင်ညီညွတ်ညွတ်နဲ့လာတယ်ပြန်လဲပြောင်းတောင်းတဲ့တရားဆောင်ခပြောင်းကလည်းစကားမပြောနိုင်จิตတက်တယ်ဒါသတိထားကြရမှာနော်အဲ့တော့ဒီညူစုမှုဆိုတဲ့သဘောတရားဒီဒီစီစဉ်ဥစ္စာတို့ဘာတို့ဒီအတတ်ပညာအောင်မြင်မှုတို့ဂုံတို့မာတွေမဟုတ်ဘူးဓမ္မတဘာဝတွေပေါ်မှာလည်းจิตတက်တယ်ဆိုတာဦးဇင်းတို့က ဒါနားလည်ထားရမယ်လက်ခံထားရမယ်တက္ကသိုလ်မှာဦးဇင်းတို့ကတဘာဝကြီးကိုလက်မခံကြည့်ဒါတိတ်ခက်တဘာဝကဖြစ်တတ်တယ်ဒါကိုလက်ခံထားကိုကမဖြစ်အောင်ပါဖြစ်တယ်တော့ရှောင်လို့ရတာဗောဟုတ်ပလားအဲ့တော့ဒီမှာမုဒိတာဆိုတဲ့ဘောကအဲ့ဒီသမထဝိပဿနာလို့ခေါ်တဲ့အဓိကုသလဓမ္မတွေအပေါ်မှာလည်းပဲညူစုခြင်းတွေကိုပယ်ဖြောက်တယ်အဲ့ညူစုမှုတွေနဲ့ခုနမပျော်မွေဘူးသူတို့ဘာကအောင်မြင်သွားတယ်အာဥမာဇံရသွားတယ်အာဝိပဿနာရှုွက်ရောက်သွားတယ်အဲ့ဒီပေါ်မှာခုနအရတိဆိုတဲ့မပျော်မွေမပျော်မွေဘူးမနှစ်သက်ဘူး အဲ့မပျော်မွေ့မှုမနှစ်သက်မှုတွေကိုဖယ်ရှားပြရတယ်ဖယ်ရှားပြနိုင်တဲ့သဘာဝပါလားလို့ဉာဏ်ထဲမှာဒါရှေ့ရှုထင်လာတယ်တဲ့ဒါဒီဒီဟိုမုဒိတာကဟိုမုဒိတာကိုရှုပွားသုံးသပ်ဆင်ញင်းနေတဲ့သူတော်ကောင်းရဲ့ဉာဏ်မှာရှေ့ရှုထင်လာတဲ့ဒါသဘောပေါ့နော်ဒါကိုပြစ္စုပ္ပတ္ထာပြစ္စုပ္ပတ္ထာနာလို့ခေါ်တယ်ကောင်းပြီဒါကနံပါတ်3ခုမြောက်ဘက်ကလှည့်ပြီးတော့ကြည့်တာနောက်၄ခုမြောက်ဘက်ကလှည့်ပြီးတော့ကြည့်ကြအောင်ဆို လေးခုမြောက်ဘက်ကလှည့်ပြီးကြည့်တဲ့အခါကျတော့မုဒိတာဆိုတာကဘာတဲ့တော့တတ္တာနံတံပတ္တိဓတနာပဒဋ္ဌာနံတတ္တာနံတတ္တဝါတို့ဤတံပတ္တိဓတနာစီစဉ်ဥစ္စာအကုန်လုံးပြည့်စုံနေသည်သဘောဟောနောက်တခါခုနပြောသလိုပေါ့ဟိုစီစဉ်ဥစ္စာဆိုတဲ့မှာခုနဓမ္မသဘောတရားတွေပဲအကုန်ပါတယ်အဲ့လိုပြည့်စုံနေတယ်အောင်မြင်နေတယ်ဒီညမှာတံပတ္တိဆိုတရားဓမ္မတွေနဲ့လည်းပြည့်စုံနေတာပေါ့အဲ့ပြည့်စုံနေမှုကိုဒါအသင်အားဖြင့်ရှုတယ်ဓတနာဆိုတာရှုကြည့် အတိအပြင်ရှုကြည့်အသင်အပြင်ရှုကြည့်တယ်ဆိုတော့ယောနိတော်မနတိကာရလင်နီးစွာသောအကြောင်းရှိတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်တသနတံပတ္တိတသနပဋ္ဌာနာပြည့်စုံခြင်းတွေကိုရှုကြည့်ရှုကြည့်တဲ့အခါမှာဘယ်လိုရှုကြည့်တော့မှန်မှန်ကန်ကန်တင့်တင့်မြတ်မြတ်ယောနိတော်မနတိကာရဆိုတဲ့နှလုံးသွင်းမှန်မှန်ကန်ကန်နဲ့ပြည့်စုံမှုတွေကိုရှုကြည်ရင်ဒီတတ္တဝါတွေပြည့်စုံမှုကိုရှုကြည်ရင်ဒီမုဒိတာဖြစ်ဖို့ရန် နီးစွာသော အကြောင်းပဲတဲ့။ဒါကြောင့်မလို့မုဒိတာဖြစ်စီခြင်းမုဒိတာဖြစ်ခြင်းလေဆိုရင်အဲ့တတ္တဝါတွေပေါ့ကိုမုဒိတာပွားခြင်းတဲ့ပုဂ္ဂိုလ်တူတူတယောက်သို့မဟုတ်တတ္တဝါတွေကပြည့်စုံခြင်းကိုပဲကိုကကြည့်ရမယ်။အဲ့ပြည့်စုံခြင်းရဲ့နောက်ကွယ်ကတမာအာဇီဝါလားမိစ္ဆာအာဇီဝါလားဆိုတော့လိုက်စီစစ်စရာလိုသလားမလိုဘူး။အပြည့်စုံသွားခြင်းလေးပဲအောင်မြင်သွားခြင်းကိုတော့ကိုကကြည့်ရမယ်။ဒါသည်တမ္ပတ္တိတတနာပဲ။အဲ့ဒါရဲ့နောက်ကမှာတမ္ပတ္တိတတနာရဲ့အကြောင်းရင်းကိုကိုကလိုက်ရှာဖို့စရာ မလိုဘူးအဲ့တော့တမ္ပတိတဒနာပြည့်စုံခြင်းတွေကိုကိုကရှုပွားဆင်ရင်နိုင်နေမယ်ယောနိတော်မနတိကာလဆိုတဲ့မှန်ကန်တဲ့နှလုံးသွင်းနဲ့ဆင်ရင်နိုင်နေမယ်ဆိုရင်ဒါဒီမုဒိတာ ဖြစ်ဖို့ရန်ဒါအကြောင်းပဲမုဒိတာဖြစ်စီနိုင်တဲ့ဤစွာသောအကြောင်းလို့ဒီလိုသဘောပေါက်ကြရဒါမုဒိတာရဲ့ဤစွာသောအကြောင်းအဲ့တော့မုဒိတာဖြစ်ခြင်းနဲ့ဆိုရင်ပြည့်စုံမှုတွေတတ္တဝါတွေရဲ့ပြည့်စုံမှုတွေအောင်မြင်မှုတွေကိုကိုကကြည့်တတ်ရအဲ့ဒါဆိုရင်မုဒိတာပေါ်နိုင်တယ်တဲ့ဟောနောက်တစ်ခု ဒီလိုမုဒိတာကိုလေးဘက်လေးလံကလှည့်ပြီးတော့ကြည့်ပြီးတဲ့နောက်မှာဘာဖြစ်တုံးဆိုတော့အဲ့မုဒိတာက ပြည့်စုံခြင်းမုဒိတာကပျက်စီးခြင်းဟောဒါတွေကိုလည်းမိမိတို့ကနားလည်ရမယ်တဲ့အဲ့တော့မုဒိတာကပြည့်စုံခြင်းကဘာလဲလို့မိတော့အရတိဟူပသမောတတ္တတံပတ္တိတတ္တထိုမုဒိတာဤတံပတ္တိပြည့်စုံခြင်းသည်အရတိဟူပသမောမနှစ်သက်ခြင်းအလိုမကြခြင်းမနှစ်သက်ခြင်းတွေကငြင်းအေးခြင်းသည်တဲ့ဒါမုဒိတာကပြည့်စုံခြင်း ခုနပြောသလိုပေါ့မကျေနပ်ဘူးမနှစ်သက်ဘူးခုနပုဂ္ဂိုလ်တူတယောက်အောင်မြင်သွားတယ်အဲ့ဒီပုံမှာကိုကအောင်မြင်မှုပုံမှာမကျေနပ်နိုင်ဘူးမနှစ်သက်နိုင်ဘူးဆိုလို့ရှိရင်မုဒိတာဖြစ်ပါဦးမလားမဖြစ်တော့ဘူးဒါပေမဲ့အဲ့အဲ့ဒီတရားပေါ့ခုနမကျေနပ်နိုင်ဘူးမနှစ်သက်ဘူးဆိုတဲ့တရားတွေငြင်းအေးသွားပြီ ကိုယ်တဏ္ဍာမှာဆိုကြပါစို့ကိုနဲ့ခုနဒန်းနုလို့ထားနေတဲ့ပုံကိုတယောက်ပဲဆိုကြစို့အဲ့ပုံကိုတယောက်ကအောင်မြင်သွားတယ်အောင်မြင်သွားရင်အဲ့အောင်မြင်မှုပေါ်မှာ မနှစ်သက်တာကိုဘာဖြစ်တော့ငြင်းအေးသွားမနှစ်သက်မှုတွေမရှိတော့ဘူးစစချင်းတော့မနှစ်သက်ရင်မနှစ်သက်မှာပေါ့လေဒါပေမဲ့ခုလောက်ရှိရင်တော့နှစ်သက်တည်ပြီပေါ့ဟုတ်ပလားအဲ့လိုမျိုးလေးကိုကအစကမနှစ်သက်ရင်တော့အခုတဖြည်းဖြည်းနဲ့ကိုကနှစ်သက်နိုင်အောင်ကြိုးစားလို့အဲ့မနှစ်သက်မှုတွေငြင်းအေးသွားပြီဆိုရင်ဘာဖြစ်မလို့မုဒိတာဖြစ်မယ်မုဒိတာနဲ့ပြည့်စုံမယ်ဟုတ်ပလားအဲဒါဒီမုဒိတာရဲ့ပြည့်စုံခြင်းအဲ့တော့ပြန်ပြောမယ်မုဒိတာရဲ့ပြည့်စုံခြင်းဆိုတာအတ္တတိဥပတမောမနှစ်သက်မှုတွေကိုငြင်းအေးသွားစေခြင်းသည် မုဒိတာကပြည့်စုံခြင်းပဲ။အော်နောက်တစ်ဘက်ကပြန်ပြောမယ်။ပဟာဒတံဘောဝိပတ္တိပဟာဒတံဘောတိဒါဝိပတ္တိပျက်စီးခြင်းပဲ။အဲ့တော့ပဟာဏတံဘောဆိုတာဘာပြောတာတော့ပဟာဏတံဘောတံဘောဆိုတာခုနသူတော်တွေရဲ့ပြည့်စုံခြင်းအပေါ်မှာသူကဟိုဂေဟတိတပီတိနဲ့ဝမ်းမြောက်တယ်ပဟာဒဆိုတာရှင်လန်းတာအဲ့တော့ ပဟာနာဆိုတဲ့နေရာမှာခုနဂေဟတိတပေမနဲ့ကိုမိသားစုပေါ့အာကိုမိသားစုတွေကကိုသားသမီးတယောက်ဟိုဇောင်းဝဲအောင်နေအာတို့မဟုတ်မှာဟိုပစ္စည်းတစ်ခုခုရတယ်ဆိုတဲ့ခါမှာကိုကအဲ့ပေါ်မှာ तू ကဟိုပီတိဖြစ်တာပေါ့ဝမ်းမြောက်တာအဲ့ဝမ်းမြောက်မှုကြတော့ကွာ तू ကဘာနဲ့ဆက်ဆက်သွားလို့ဆိုဂေဟတိတနဲ့ဆက်ဆက်သွားတယ်ဘာနဲ့ဆက်ဆက်သွားဂေဟတိတပီတိနဲ့ဂေဟတိတနဲ့ဆက်ဆက်သွားဆက်ဆက်သွားတာခုနရိုးရိုးလေးခုနမုဒိတာဝမ်းမြောက်တော့ကြတော့ तू ကခုနငြိမ်းအေးနေတာ ငြိမ့်နေတာသူ့မှာတော့ကမဖြစ်ဘူးဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ငြိမ့်နေတာဒါပေမဲ့ခုနကိုသိချစ်ခင်တဲ့ပုဂ္ဂိုလ်တယောက်ကအောင်မြင်မှုကိုအောင်ယူတတ်တဲ့အခါမှာဂေဟတိတနဲ့ရှင်သွားတယ်ဂေဟတိတနဲ့ရှင်တဲ့အခါမှာဝမ်းမြောက်တယ်ဆိုတဲ့ပီတိသောမနတတော့ဖြစ်တယ်ဟိုဝမ်းမြောက်မှုဖြစ်တယ်ဒါပေမဲ့အဲ့မှာဘာပါတော့ဆိုတော့ तू ကမငြိမ့်အေးဘူးမငြိမ့်အေးဘူးဆိုတော့အဲ့တယောက်ကဆုံးချုံသွားမှာကိုပြန်ပြီးစိတ်ထဲမှာ तू ကစိုးရင်နေဆိုတဲ့တောကကပြန်ဝင်လာနိုင်ဘာဖြစ်လို့လဲ तू ကအကုစုစိတ်ခုနဦးဇင်းတို့တကြောင်မလို့တခါကြီးတွေမိုက်တွေအပိဓိမာလေ့လာတဲ့အခါမှာအကုစုမှာရောပီတိမပါဘူးလား ပီတိသောမနတမပါဘူးလားပါတာပဲလောဘစိတ်မှာပီတိသောမနတပါတယ်အဲ့ကမျိုးနဲ့ဆိုလို့ရှိရင်တော့ဂေယတိတပီတိနဲ့ရှင်ပြီးတော့ဝမ်းမြောက်တယ်ဆိုခဲ့ရင်တော့ဒါဒီဒါမုဒိတာကပျက်စီးခြင်းပဲလို့ဒီလိုသဘောကျနှစ်ချက်ရအဲ့ဒီလိုသဘောကျနှစ်ချက်ပြီးတော့အော်မိမိတို့တဏ္ဍမှာဒီလိုမုဒိတာကိုလေးပဲလေးတန်ကလှည့်ကြည့်ပြီးဒီလိုမုဒိတာရဲ့သဘောကိုနားလဲနားလဲပြီးတော့မိမိတို့တဏ္ဍမှာဒီမုဒိတာတရားတွေကင်းအောင်လာအောင်မိမိတို့ကကြိုးစားရမယ် ဘယ်လိုကြိုးစားမလို့မုဒိတာတရားကိုပွားများမယ်ဆိုတဲ့သူတော်ကောင်းကြီးစောစောကပြောသလိုပဲအဲဒါဟိုလင်္ကဝိတဘာကကာလင်္ကတဆိုတဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကိုစမပိုးရအောင်လင်္ကဝိတဘာကလိန်မတူတဲ့ပုဂ္ဂိုလ်ကိုဒါစပြီးတော့မပွားရဘူးနောက်ကာလင်္ကတသေသွားတဲ့ပုဂ္ဂိုလ်ကိုဒါမပွားများရဘူးအဲ့ထက်မှခုနပြောသောတိတ်ချစ်တဲ့ပုဂ္ဂိုလ်လည်းမပွားများရဘူးချစ်တော့ချစ်တယ်တာမန်ချစ်တယ်ပေါ့အဲ့လိုပုဂ္ဂိုလ်မျိုးတယောက်ကိုစပြီးတော့ရွေးရွေးပြီးတဲ့အခါကျတော့ခုန ယထာလတ္တတံပတ္တိတော်မာဝိကိစ္ဆန္တုယထာလတ္တတံပတ္တိတော်ချင်းရရှိပြီးသောစီရင်ဥစ္စာအစရှိတဲ့ပြည့်စုံခြင်းသည်မာဝိကိစ္ဆန္တုမလျော့ကြပါစေနဲ့ပျက်စီးမသွားပါစေနဲ့ဆိုပြီးဒီလိုမေတ္တာပို့ရတယ်အဲ့တော့ရရှိပြီးသောစီရင်ဥစ္စာတွေကနေရုပ်လျော့မသွားပါစေနဲ့ရရှိပြီးသောစီရင်ဥစ္စာကုန်တူဒါ ဘေကနေပြီးတော့ရုပ်လျော့ပျက်စီးမသွားပါစေနဲ့လို့ဒါလိုပွားများရတယ်။အဲ့လိုပုဂ္ဂိုလ်တယောက်ကိုအာရုံယူပြီးတော့ပွားများလို့ရှိရင်လည်းဒါတတိယဇန်တိစိုက်တယ်။စိုက်ရင်ခုနကရုဏာကဲ့သို့ပဲဒါချစ်တဲ့ပုဂ္ဂိုလ်10ယောက်လောက်လဲလဲပုဂ္ဂိုလ်10ယောက်လောက်မုန်းတဲ့ပုဂ္ဂိုလ်10ယောက်လောက်ပွားပွားလို့ရပြီဆိုတဲ့အခါကျမှတခါတည်းခုန132ပါးသောမုဒိတာဘာဝနာပြည့်စုံအောင်ဒါအောဒိတာပုဂ္ဂိုလ်အနောဒိတာပုဂ္ဂိုလ်9ယောက်အောဒိတာပုဂ္ဂိုလ်9ယောက် ပုဂ္ဂိုလ်12ယောက်ကိုအရင်ဆုံးပွားပွားလို့ရှိရင်မုဒိတာ12မျိုးရမယ်ပရမဇန်ဒုတိယဇန်တတိယဇန်ဒီတစ်မျိုးတစ်မျိုးမှာပြီးလို့ရှိရင်ရက်10မျက်နှာနဲ့အရက်10မျက်အရက်10မျက်နှာတစ်ခုတစ်ခုမှာပုဂ္ဂိုလ်12ယောက်ပုဂ္ဂိုလ်12ယောက်နဲ့အရက်10မျက်အရက်10မျက်နှာဆိုတော့120မွေးကပွားထားတာကအားလုံးကိုခြုံပွားထားတာ12ခုနဲ့ပေါင်းတော့132ခုဒါမုဒိတာပေါ့နော်အဲ့လိုမုဒိတာဘာဝနာကိုလည်းတတ္တယဇံတိုင်တဲ့ဒီမိမိတို့ကပွားများနိုင်တယ် အဲ့လိုမုရိဒဘာဝနာတွေကိုမိမိတို့ကပွားများခြင်းဖြစ်လေပဲမိမိတို့တဏ္ဍမှာဒါမုရိဒတရားအတိဟုသောမြင့်မြတ်တဲ့တရားတွေဒါကိန်းအောင်ကြိုးစားကြရမှာဖြစ်တယ်ဒါကြောင့်မလို့ဦးဇင်းတို့ဘုရားရှင်ကမုရိဒာနဟဂတိနာစေတတဧကံဒိတံပရိတဝဝိရတိတထာတုတယံတထာတတယံတထာသဒုဋ္ဌံဣတိ ဩဒမရောတိရိယံတပတိတပတတာယတပဟွန်တံလောကံမုဒိတာနာဂတိနာစေတတာဝိပုလိနာမေဂတိနာအပမနေနာအဝေဒိနာအပြပိစိနာပရိတဝဝိဟရတိသောတို့ယောဂဝါစရာပုဂ္ဂိုလ်တိသောတို့မုဒိတာဘာဝနာပွားများလျက်ရှိသောယောဂဝါစရာပုဂ္ဂိုလ်တိမုဒိတာသာဂရေနာမုဒိတာနှင့်ရှင်သောစေတတာစိတ်ဖြင့် ဧကံဒိတံယမျက်နာတပါးကိုပရိဒဝါပြန့်ကျယ်၍ဥယျာတတိနေဤတထာတို့အတူဒုတိယနှစ်ခုမြောက်သောယမျက်နာကိုတတိယသုံးခုမြောက်သောယမျက်နာကိုသရုဒ္ဓလေးခုမြောက်သောယမျက်နာကိုမုရိဒာသာကရဏမုရိဒာနေရှင်သောစေတသာစေပြင်ပရိဒဝါပြန့်ကျယ်၍ဥယျာတတိနေဤဣတိဤသို့ဩဒံထက်ရောက်စွာသောအတုပါလောကအဒော အောက်ရောက်စွာသောကာမလောက ဣရိယံလည်းရောက်ဆိုသောရူပလောကရူပလောကဆိုတပ္ပတိအလုံးစုံသော လောက၌တပ္ပတဒါယမိမိတတ္တဝါပေါင်း၌မိမိတူတည်အဖြစ်ကိုပြု၍တပ္ပအောင်ဏလုံးစုံသောတတ္တဝါရှိသည်ရှိသောတပ္ပအောင်ဏလုံးစုံသောတတ္တဝါရှိသောတတ္တလောကံတတ္တလောကကိုမေမုဒိတာသာကရဏမုဒိတာနှင့်ရှင်သောစေတ္တာစိတ်ဖြင့်ဝိပုလေနာကျေပြန်သောမဂ္ဂရဏမြင့်မြတ်သောစိတ်ဓာဖြင့်အပမနိနာအတိုင်းတာမဲ့သောစိတ်ဓာဖြင့် အဝေရိနာယံမရှိသော အပြာပတိနာညူညင်ခြင်းမရှိသော မောရိတာသာကရဏမောရိတာ နေရှင်သော စေတတာစေဖြင့်ဖရိတ်တဝါဖြန့်ကျက်၍ဝိဟရတိနေကြကုန်ရာတတိသာဓုသာဓုသာဓုပါဗျာထိုကဲ့သို့သောဒါမောရိတာတရားတွေကိုလေးဘက်လေးလံက ဒါမိမိတို့ကနားလဲသဘောပေါက်အောင်လေ့လာဆင်ခြင်ပြီးတဲ့အခါထိုမူရိယတရားတွေကိုဒါစနစ်တကျပွားများအထုတ်ခြင်းဖြစ်လေမိမိတို့တန်တန်မှာဒါစိတ်တဝိတုဒ္ဓိဖြစ်အောင်ဒါကြိုးစားလို့ရတယ်ဒါကြောင့်မလို့ယနေ့ဦးဇင်းတို့ဒီမှာပဲဒါမေတ္တာတရားမုဒိတာကရုဏာတရားမုဒိတာတရားဆိုတဲ့ဗြဟ္မဝိရဒတရားတွေကိုပွားများရင်းဖြင့်ဒါမြင့်မြတ်သော စိတ်ထားပိုင်ရှင်နေဖြစ်အောင်ကြိုးစားရင်းနဲ့စိတ်တော်ဝိတ္တုစကံကို အောင်မြင်မြင်အထုတ်နိုင်ကြ၍မိမိတို့လိုလားတောင်းတအပ်တဲ့မညံပုံညာတဲ့နိဗ္ဗာန်ကိုချမ်းသာသောကိုခြင်းတရားလင်းမြန်သောအတိညာတို့ဖြင့်ရအောင်ကြောင့်ကြိုးစားအထုတ်နိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဖျား